2021ခုနှစ်မေလ14ရက်တောက်ကြနေ့ညနေသဘောတရားရရပိုင်းဘိမတာသင်္ဃာကျမ်းခံကိုခံမှာလာတဲ့ကမ္မထံပိုင်းကိုကမ္မထံမင်းကိုလေးလာသင်ယူပြီးတော့ကျင့်သုံးခြင်းအဲဒီမှာဒီနေ့အနုတ္တိ7ပါးကိုသင်ဖို့ရှိပါတယ်ပထမဆုံးတော့ဆရာကြီးဒေါက်တာမင်းတင်မိုးရဲ့သင်ညို့ အမှတ်စုလေးကြည့်ကြမယ်နော်ဟောတာမင်းတမောရဲ့သင်ညိုနှုတ်တိ10ပါအဲ့ဒါလေးရင်ကြည့်မယ်အဲ့ဒီနှုတ်တိထဲမှာနှုတ်တိ10ပါပေါ့ဗျာဗုဒ္ဓနှုတ်တိဖေရရဲ့ဂုံတော်တွေပေါ့ဒီဂုံတော်တွေကိုပါဠိရောစာမျက်နှာဘလောက်လဲဘုရားခေါ်ပါလို့စာအစာနာလေးမှာ အတုဝပြီးတော့ဟွန်းဟောနံပါတ်2ရဘုန်းကြီးဆောင်ဟွန်းဘုရားနုတ်တိဆိုတာဘုရားကုံတော်တွေဖမထတာပေါ့တတိနိုင်ညာနဲ့ဟောတာပါဓမ္မကတိုင်း10ပါလို့နောက်အတုပါ10ပါအစာနာလေးပြီးတော့နုတ်တိ10ပါအဲ့ဒါလေးကြည့်မယ်နော်အဲ့ဒါလေးကြည့်ပြီးတော့ ပြီးတော့ဓမ္မနုတ်တိတရားဂုဏ်တော်တွေပေါ့ဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓတိတရားဂုဏ်တော်တွေကိုဖမှန်ထပ်တဆင်ញင်နှလုံးသွင်းတာဒီလိုဆင်ញင်နှလုံးသွင်းတဲ့အခါကျတော့ဘုန်းကြီးတို့တတိလည်းပါအဓိကတော့တတိကိုအဓိကထားပြောတော့ဒါမှလည်းဉာဏ်လည်းပါဘုရားဂုဏ်တော်ဖြစ်ဖြစ်တရားဂုဏ်တန်ခါဂုဏ်တော်ဖြစ်ဖြစ် ဖះရှင်ဂုံတော်တွေသုံးဖို့တရားတော်ရဲ့ဂုံတော်တွေတန်ခေါ်တော်ရဲ့ဂုံတော်တွေမိမိစိတ်ဓာတ်နှလုံးသားထဲမှာထည့်ပြီးတော့ညာနဲ့ဆင်ញင်တတိနဲ့မပြအောင်မေ့နေတဲ့သဘောဟာဘုရားနုဒတိဓမ္မနုဒတိတန်ခါနုဒတိခေါ်တယ်ပေါ့ဒါတွေကတော်တော်များများဘုန်းကြီးတို့ပါဠိရာထားတယ်ပေါ့ဘုရားဂုံတော်ပြီးတော့တရားဂုံတော်တန်ခါဂုံတော်ပြီးတဲ့ခါကျတော့ဘုရားနုဒတိဓမ္မနုဒတိ တန်ဃာနုတ်တိပြီးတော့သီလာနုတ်တိပေါ့ဒီသီလာခုံသီလာနုတ်တိကြည့်မယ်အောင်နည်းနည်းဆွဲလောက်သီလာနုတ်တိဓမ္မနုတ်တိတန်ဃာနဲ့သီလာနုတ်တိမိမိရဲ့သီလတွေပေါ့စောင့်ထိန်၅ပါးသီလခုဆိုရင်ယောဂီများကြောင့်ဥပုပ်သီလ မိမိဆောင်ထိန်တာသီလတွေကိုမကြိုးအောင်မပေါက်အောင်မပြောက်အောင်မကြောက်အောင်ဒါတွေလည်းဘုန်းကြီးပြောခဲ့ပါနော်မကြိုးမပေါက်မပြောက်မကြောက်အောင်ဆောင်ထိန်နေတဲ့သီလကိုပြန်ဆင်ញင်တဲ့အခါကျတော့ဝမ်းမြောက်ဝမ်းသာဖြစ်တော့အဲလိုသီလတွေဖမှန်ထတာဆင်ញင်နှလုံးသွင်းပြန်ပြန်ဆင်ញင်အောင်ဝင်ကိုသီလလုံခြုံလို့ရလို့ရှင်ဆင်ញင်နှလုံးသွင်းပီတိတွေပတ္တိတွေဖြစ်တော့ စာကနုတ်တိဒါကြတော့လှူဒန်းထားတာတွေပေါ့နည်းနည်းပဲလှူလို့များများပဲလှူလို့အရေးမကြီးဘူးတကယ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့အလှူမျိုးပေါ့အဲ့ဒါကြတော့ပြန်ပြီးဆင်ញင်နှလုံးသွင်းရတာအာရုံပြုရတာလွယ်တယ်နော်နည်းနည်းပဲလှူလို့များများလှူလို့ဒီကတော့တစ်ဖက်သားကိုလှူတဲ့ဟာကိုဒီကအတုံးတဲ့ပြီးတော့အကျိုးရှိတာမျိုးဖြစ်သွားတာမြင်ရကြားရရင်တော့ ဝမ်းမြောက်ဝမ်းသာဖြစ်တော့ဆုံးကတ်တယ်ဆုံးကတ်တယ်စားစရာစားနေတန်ခါလေးဆုံးနေပုံပေးမြင်စိတ်ထဲမှာကြည်လင်ကြည်နူးနေတာမျိုးကိုလူဒန်းတာလေးတွေတန်ခါလေးသုံးဆွဲတာမြင်နေကြည်နူးတော့ကိုเจ้าဆောက်လူတာဒီเจ้าကိုတန်ခါလေးကတရင်တော့ပြင်ပြိပပရိယတခုလုံးနေမြင်လဲကြည်နူးဝမ်းသာတော့အဲ့ဒါမျိုးစာကနှုတ်တိ အဓိကတော့ကိုလှူတာလေးကိုပြန်တွေးလိုက်ဝမ်းမြောက်ဝမ်းသာဖြစ်တဲ့အလှမျိုးအဲ့ဒါဆိုရင်တော့စာကံတို့ဒီပုတ်ဖြစ်လွယ်အဲ့ဒါကြမြန်မြန်အောင်မေလို့ရှိရင်ခဏလေးနဲ့အောင်မေလို့ရပြီးတဲ့ခါကျတော့ဒေဝတာနုတ်တိဒေဝတာနုတ်တိဆိုတာတော့ဒီနတ်မြမာတွေတက်တည်ထားပြီးတော့ကိုယ့်ရဲ့သီလကုသိုလ်သီလသမารီပညာတွေဒီမှာတော့သူအောက်ကရေးထားပါ သူတော်ကောင်းတရား9ပါးပေါ့နော်ဒီသူတော်ကောင်းတရားတတ္တာယုံကြည်မှုတရားတရားတတိကုသိုလ်ကောင်းမှုပေါ်မှတ်ရတော့ဝိရိယကုသိုလ်ကောင်းမှုတွေကိုအာကုသိုလ်တွေမဖြစ်အောင်လုံလာပြုတယ်ကုသိုလ်ဖြစ်အောင်လုံလာပြုတယ်တုဒ္ဒကောင်းတာတွေသင်ယူမှတ်သားလေးလာတယ်ပညာသိဉာဏ်ပညာဟိရိဝတ္တပမကောင်းဝတ္ထုစတဲ့ရှက်တာကြောက်တာဒီသူတော်ကောင်းတရားတွေပြည့်စုံနေတဲ့ပုဂ္ဂိုလ်လိုက်လို့ပုဂ္ဂိုလ်မျိုးသိလွန်သွားရင် နတ်ဗြဟ္မာတွေဖြစ်ကြတော့ဟောဒီတရားတွေငါမှလည်းဒီနတ်ဗြဟ္မာ ဖြစ်ကြောင်းတရားတွေငါမှပဲရှိတာပဲအဲ့ဒီဒီသီလသမာဓိပညာတရားငါမှပဲရှိတာပဲအဲ့ဒီတရားတွေအောင်မေ့မှတ်ရနေတာပေါ့ဗျာဒီကတော့နတ်တွေကိုတတ်တည်နတ်ဗြဟ္မာတွေကိုတတ်တည်ရာမှာထားပြီးတော့ကိုယ့်ရဲ့ကုသိုလ်ကောင်းမှုဒီတတသီလသုဒ္ဓဆာရပင်သာကပညာသုဒ္ဓပညာဟိရိဝရသူတော်ကောင်းတရားတွေဖတ်မှအောင်မေ့ဆင်ညာနှလုံးသွင်းတော့ ဒါကိုဒေဝတာနှုတ်တိခေါ်တယ်နောက်အောက်ကိုသွားမယ်ဥပတမနှုတ်တိဒါကြီးတော့အနုမာနာနီးနဲ့ဆင်ញင်ရတော့ဘောနော် သောတာပန်ဖြစ်မှာပဲနိဗ္ဗာန်ကတကယ်အာယုံပြုလို့ရသောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ရိယာမဖြစ်သေးတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ရဲ့ဂုဏ်များကိုမဆဆင်ញင်လက်လုံးသွင်းရတာဒါဥပဒမနှုတ်တိခေါ်တယ်။ဘာဥမာပေးရမလဲဆိုတရားလေးအထုတ်လို့ ကိုယ်စိတ်လေးတွေငြိမ်းချမ်းသွားပြီဆိုတဲ့ချိန်ကာလမျိုးပေါ့။ဟောနိဗ္ဗာန်ဆိုလဲဒီလိုငြိမ်းချမ်းမှုတစ်မျိုးပဲဖြစ်မှာပဲ။အဲ့လိုမှန်ဆအာရုံပြု။မရဏနုတ္တိဒါတေခြင်းတရားဖတ်မှာတွေ့တော့အောင်မေဆင်ញမှုဒါဒီလည်းမကြမကြဆင်ခြင်နေကြတော့ဗောနော်။ဘုန်းကြီးတို့ဒါဒီလည်းထပ်ပြောပါဦး။တေခြင်းတရားဆင်ញတဲ့ဤတွေပေါ့ ရင်ကြမြင်မှုအရေးကြီးတယ်ညာနဲ့လက်ခံမှုအရေးကြီးတော့မရဏတတိကာယကတတတိညာတော့ရှင်အာတုဝခေါ်တယ်ဒီကာယကတတတိဟိုတနေ့ကဘုန်းကြီးတို့ ပြောခဲ့တဲ့သေအာတုဝဒီသိညိုရဝိတ္တိမတ်တို့က10မျိုးပြောတယ်ဖရာတော့9မျိုးဟောခဲ့တယ်အဲ့ဒါသေအာတုဝဒီကာယကတတတိကျတော့ရှင်အာတုဝခေါ်တယ်ရှင်အာတုဝကတော့ဒီမှာတော့သိညိုဆရာကြီးကတော့ သူကတော့32ခုဒါသာအဓိကထားပြောတယ်ဟင်ဒီကာဂရတတိကမ္မတရှင်အသူကတော့နှစ်မျိုးလောက်တွေ့တော့ဗောနော်32ပုံပုံပြီးရှုမယ်ပြီးတော့ကကြဓာရကိုဘောကအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးအပေါက်ကိုဘောရဲ့ဒီအပေါက်ကိုဘောကထွက်ကြလာတယ်ဆင်းရဲမယ်အဲ့တော့ရှင်အသူကလည်းနှစ်မျိုးဒါတွေလည်းဒီနေရာရောက်တော့ပြောကြတော့ဗောနော်အာနာပါနတတိဝင်လေထွက်လေပေါ့ဗျာဒါဘုန်းကြီးတို့ရှုမှတ်တဲ့ပုံအပေါ်ပြန်သွား ဝင်လေထွက်လေဒီမှာအာနာပါနာတတိဒီမှာတော့ဒီသာသံပေတာနဲ့ရေးထားပေါ့တကယ်တမ်းကြောင့်ဝင်လေထွက်လေပါဒီကိုယ်သက်ရှုသွင်းတဲ့လေသက်ရှုထုတ်တဲ့လေ ရှုသွင်းတဲ့လေဒီဝင်လေထွက်လေကို အောက်မေ့ဆင်ញင်တဲ့တတိတရားအဲ့တော့ဒီအနုတ္တိကကိုမျိုးရှိတာပေါ့အနုတ္တိဆိုပေမဲ့ဒီ မရဏနှုတ်တတိတရားနဲ့နှုတ်တတိပါတော့ဒီဟာကြကာယကတတတိလို့သုံးတယ်အာနာပါနတတိလို့သုံးတယ်ဒါတော့အနှုတ်တတိမပါဘူးပေါ့ဒီတော့ဒီကတော့အနှုတ်တတိရတွေများနေတဲ့အတွက်အနှုတ်တတိသုံးတယ်အဲတော့သင်းညိုထဲမှာပြတာတော့ဒီအာနာပါနတို့ကာယကတတတိရောမရဏတတိတို့ဒါတွေကတော့မကြမကြကြုံနေတွေ့နေတော့နော် အဲ့တော့ရှင်မြတ်ဒီနုဒတိ7ပါးကဘုရားရှင်ကိုယ်တိုင်ဟောထားဟုတ်ရလားဒီလိုမေးစရာကြီးဟောထားပါတယ်အင်္ဂုတ္တပထမစာမျက်နှာ30နှစ်မှာလည်းဒီနုဒတိ7ပါးဟောထားတယ်ပြီးတော့မဟာနေဒေတာပါဠိတော်စာမျက်နှာ9မှာလည်းဒီနုဒတိ7ပါးဟောထားပါတယ်ပရိသမီတာမကပါဠိတော်စာမျက်နှာ62မှာလည်းဒီနုဒတိဟောထားပါတယ်ပြီးတော့မှဘုန်းကြီးတို့ အနုတ္တိဘော6ပါးကြည့်မယ်နော်ဗုဒ္ဓအနုတ္တိဘောပြန်သွားမယ်ဗုဒ္ဓအနုတ္တိကနေပြီးတော့ဒီမှာဗုဒ္ဓအနုတ္တိဓမ္မအနုတ္တိအဲ့ဒီကနေပြီးတော့ဒီအောက်ခုနကအဲတန်ခါအနုတ္တိသီလနဲ့စာဒီ6ပါးပေါ့ဒီအနုတ္တိ6ပါးဒီတုတ်တွေတော်တော်များများဒီ6ပါးတော့တုတ်တွေတော်တော်များများဟောတာအနုတ္တိဌာနတုတ်တို့အဲဒီဟောတာမာနမာနမတုတ်တို့ ကိစ္ဆာနာတုတ်တို့ဒါတွေမြဲတော့အများကြီးဟောတယ်အဲတော့အနုတ္တိဆိုတဲ့ပုတ်လေးကို အရင်ပြောတာပေါ့ဗျာနော်ဒီမှာအနုတ္တိအနုကတပုတ်တတိယတပုတ်ပေါ့အနုကတတတတိယတတတတိဆိုတော့အောင်းမိတာမှတ်ရအတတိအဲ့ဒီအောင်းမိမှတ်ရတာဘယ်လို အောင်းမိမလဲအနုအနုအနုဟုတ်လားအဖမထထအောင်းမိမှတ်ရတဲ့သဘောပေါ့ အဲ့ဒါဒါကိုအနုတ္တိလို့ခေါ်တယ်အမြဲမပြတ်ဘူးအဖမှန်ထပ်တာဆင်ញင်အောင်မရအဲ့လိုဆင်ញင်အောင်မတဲ့အခါမှာသူကတရားတရားရှိတဲ့ပုံကိုပဲဒီကမ္မထံတင့်တော်တယ်ဒီလိုတရားတရားရှိမှဒါတွေကလည်းအမြဲမပြတ်လုံနိုင်တာဟုတ်ဒါတရားတရားမရှိနဲ့ဒါဆိုးဆိုးမြဲမြဲလုံနိုင်တော့တော်တော်ခက်တယ်အဲကြောင့်ဒီမှာ ဝိသုရိဘကတိတိကျကျပြောသွားတယ်ဒီနှုတ်တတိဒီပွားတဲ့ခါမှာပွားတဲ့ပုဂ္ဂိုလ်တတ္တပပိစီတတ္တကုလပုတ္တတာသရတရားရှိတဲ့အမျိုးသားတွေပဲအနုရူပတတိသင့်လျော်တယ်အဲလိုလျော်ပတ်တဲ့အနုရူပတတိသင့်လျော်လျော်ပတ်တဲ့တတိဒါအနုတတိအဓိပ္ပာယ်တစ်မျိုးဖွင့်တာသရတရား ရှိတဲ့ပုံကိုများတင့်တော်လျှောက်ပတ်လို့အနုတ္တိလို့ခေါ်တယ်ဒီလိုအတိပ္ပယ်တစ်မျိုးပြောပြတော့ပြီးတော့ဒီအနုတ္တိ7ပါးတွေကတစ်ခုခုလောက်တော့မယ်ဆိုရင်တရားတရားရှည်တန်းတင်ပြီးလောက်ရတော့တရားတရားမရှိတော့မလောက်ဖြစ်ဘူးပဲပြီးတော့ဒီနုတ္တိနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့အနုနှုတ်ထုတ်တာရှိတယ်နော်နှုတ်ထုတ်တာရှိတော့အဲဒီ ဟိုထဲမှာကြည်လိုက်ပေါ့အင်းနေနှုတ်ဘုန်းကြီးနှုတ်တွေပေးတာဖရာခုံတော်ဖရာခုံတော်များဆိုဒီနှုတ်လေးတွေပေးတာရှိတယ်အဲ့ဒါလေးအရင်ကမတ်စုပေးတာရှိတော့အဲ့ဒါလေးလည်းကြည်လို့ရပါတယ်ခုဘုန်းကြီးတို့အဆိုင်မှာတစ်ကောင်လုံးတင်တာတယ်အဲ့ဒါလေးအဲ့ဒါလေးတင်ပေးမယ်နော်ခင်ဗျအဲ့ဒီမှာဖရာခုံတော်ကိုပါအဲ့ဒီရှင်းလင်းချက်လေးနဲ့ပြောချင်လို့ အဲ့လိုရှင်းလင်းချက်လေးနဲ့ပြောတဲ့အခါမှာဘုရားကုံတော်တွေကိုတော်တော်များများရတာပေါ့နော်ဣတိပိတောဣတိပိတောဘဂဝါအရဟံတမတံဗုဒ္ဓဝိဇာစရဏတမ္မန္တောသူကတောလောကဝိတုနုရောပုရိသဓမ္မတာရတိတတ္ထာဒေဝမနုဿာနံဗုဒ္ဓောဘဂဝါဒီလိုအနေနဲ့ဘုရားဖျက်ရှိကိုပါဠိတွေရကြတော့အဲ့ဒီမှာဘုန်းကြီးတို့ မနှမနဲ့ဘုရားရှိခိုးတဲ့ခါမှာဘုရားကုံတော်ကြောတဲ့ခါမှာအိမ်မှာဘုရားကုံတော်ကြောတဲ့ခါမှာဘုန်းကြီးပေးထားတဲ့မဆုတင်နော်ခုချင်းအဲဒီမှာဣတိပိသောဘဂဝါဆိုရဲပါဠိလေးမှာကဣတိပိတပုတ်သောဘဂဝါတပုတ်အရဟံတပုတ်ပေါ့ဗျာအဲ့လိုလေးခွဲတာဟိ အဲတော့များသောအားဖြင့်ဘုန်းကြီးတွေပါအောင်ပေါ့ရွတ်တဲ့ခါကျတော့ဣတိပိသောဆိုပန်တန်ရွတ်တာများတကယ်တမ်းကျဣတိပိကတပုတ်သောဘဂဝါတပုတ်ဣတိပိဆိုခဏရမယ်နော်ပြီးတော့မှသောဘဂဝါအရဟံတမန္တဒါဘုန်းကြီးလူရောရွတ်တာနှုတ်ကြိုးပြီးမှားနေအကြောင်းကိုတတိထားပြီးရုံမယ်ဣတိပိပြီးတော့မှသောဘဂဝါအရဟံတမ္မာသမ္ဗုဒ္ဓောဝိဇာစရဏတမ္မနော သူကတော်လောကဝိတုနုတ္တရောပုရိသဓမ္မတာတတိအဲ့မှာလဲမှတ်တတ်တယ်အနုတ္တရောတပုတ်ပုရိသဓမ္မတာတတိကတပုတ်ပေါင်းယူတာရှိတယ်ခွဲယူတာရှိတာပေါ့နော်အဲရွတ်ချင်းအနုတ္တရောပုရိသဓမ္မတာတတိဒီလိုရွတ်မယ်တထာရိယမနုဿာနံဗုဒ္ဓောဘဂဝါအဲဖျောက်ကုန်တော့ကိုဝါ၁၀ပါးဒီလိုရှိတော့ဗောဗျာ အဲ့ဒီထဲမှာပထမဆုံးဖရာကုံတော်ကြီးပွားတဲ့အခါမှာဘုန်းကြီးတို့နှစ်မျိုးပြောကြတယ်ပေါ့နော်နှစ်မျိုးပြောတဲ့နေရာမှာဖရာကုံတော်ပွားတဲ့အခါဖရာကုံတော်တတ်တတ်လည်းပွားနိုင်တယ်တာရတတိကပေါ့ဗျာဝိနည်းအဖွင့်တိကပေါ့တာရတတိကကြတော့ဒီဣတိပိ သောဘဂဝါဆိုတဲ့ပုတ်လေးကိုတွဲပွားရမယ်လို့ဒီလိုပြောတယ်ပေါ့နော်ဒါတော့ဘုရားရှိခိုးတွေကပေါ့အဓိကတော့ဒီမှာဣတိပိယတပုတ်သောဘဂဝါတပုတ်ဒီလိုလေးဖြတ်ထားတဲ့အတိုင်းယူရတယ်နော်များသောရင်ဘုန်းကြီးတို့နှုတ်ကြတာဣတိပိသောဆိုဒီလိုယူတယ်ဒီလိုမဟုတ်ဘူးနော်ဣတိပိခဏယသောဘဂဝါဒီလိုယူမယ်နောက်တစ်ခုကမာရတာဒီနေရာမှာမာရတဲ့အနုတ္တရောပုရိသဓမ္မတဲ့အနုတ္တရောတပုတ်ပုရိသဓမ္မအနုတ္တရောပုရိသဒီလိုသွား ဖြတ်ကြတာရှိတယ်အဲ့လိုမဖြစ်အောင်အနုတ္တရောပုရိသဓမ္မတာရိတထာရိယမနုဿာနာဗုဒ္ဓဘဂဝါကောင်းလို့ခုနကဘုန်းကြီးတို့တင်ထားတယ်တင်လိုက်တာအဲ့ဒီ website ထဲမှာကိုကြီးရင်ပြောကိုကြီးရှင်ကိုကြီးရှင် link ပို့ထားတဲ့ chat box မှာကိုကြီးရှင်အဲ့ဒီဟာလေးတင်နေတယ်ဘုရားကုံတော်ကိုပါပေါ့နော်အဲ့ဒီဟာလေးတင်နေတယ်အဲ့ဒီမှာဒါကတော့ယုန်နီးပေါ့ဗျာဘုန်းကြီးတို့ကဘာသိကြလဲဆိုတော့ဒီဂုံတော်ကိုးပါးရဲ့အဓိပ္ပာယ်တွေကိုတစ်ခုတစ်ခုဒီကို ရှင်းပြခြင်းတာအဲ့ဒါမှဒီဂုံတော်ရဲ့အဓိပ္ပာယ်ကိုနားလည်ပြီးပွားတာပိုကောင်းတယ်ပေါ့ဂုံတော်တွေရှင်းပြတဲ့အခါမှာဆရာတော်ကြီးတွေရောဆရာတော်တွေရောအများဒီဖွင့်ကြမ်းနေကြည့်ပြီးတော့အဓိပ္ပာယ်ဖွင့်ညာတော့ဖွင့်တဲ့အခါကျတော့ဒါတော့ကိုကြိုက်တယ်လို့ပြောကြတာရှိတာပေါ့နော်ဆိုပထမဆုံးကတော့ဘုန်းကြီးကရဟန်းဘုန်းကြီးပေးထားတဲ့ခုံတော်အဓိပ္ပာယ်တွေတော့မှာတော့ အရဟံအဓိပ္ပာယ်၅မျိုးဘုန်းကြီးတင်ပေးတာအရဟံလောဘဒေါသမောဟဆာရောစိတ်ညစ်ကြေးတို့မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဘုန်းကြီးအလိုသင်အဲအဓိပ္ပာယ်ဖွင့်ထားအရဟံခုနလောဘဒေါသမောဟဆိုင်သောစိတ်ညစ်တော်ဝေးကွာတော်မူသောမြတ်စွာဘုရားဒီလိုလဲအဓိပ္ပာယ်ဒီကိလေသာညစ်ကြေးနဲ့လည်းကင်းဝေးတယ်ဝေးတယ်ကင်းသွားတယ်စင်ကြယ်တယ်ဝေးတယ်ကင်းတယ်စင်ကြယ်တယ်ဒီလိုအဓိပ္ပာယ်တွေပါ သူကသူဝေးသွားတာစင်ကြယ်တာတော့မဟုတ်ဘူးเนาะတရားတွေအားထုတ်လိုက်လို့ဘုန်းကြီးတို့ကမညံနေရသွားလို့ကိလေသာတွေကသူ့အတိုင်းတာနဲ့သူဝေးကင်းသွားသောတပန်ဖြစ်ပြီဆိုဒိဋ္ဌိနဝိစေကစားလောကကင်းသွားတယ်၊ကွာသွားတယ်ပေါ့ဗျာဒါပြောတယ်စင်ကြယ်သွားတယ်တဂရံဖြစ်တော်စကားရ၌နာဂံဖြစ်တော်နာဂံ၌ဒီလိုကိလေသာတွေဖြတ်ချဖြတ်ချသွားတယ်ဉာဏ်နာဖြစ်တဲ့ခါကျလုံးဝဒီကိလေသာတွေပယ်ချလိုက်တာ အဲ့ဒါကိုပြောတယ်သူ့အတိုင်းတာနဲ့သူမြတ်စွာဘုရားကြတော့ကိလေသာနဲ့လုံးဝဝေးကွာသွားနော်အဲအဲအဲ့ဒီကလည်းမဟုတ်သေးဘူးဗျာအဲပုတ်ဖြတ်ထားလေဟာမျိုးလေးနဲ့လုပ်ချင်တယ်ဟွန်းတော်တော်ခက်တယ်ဟွန်းကိုအောင်လုံးတင်ထားတယ်လေအခုအဲ့ဒါပဲအာ ဆိုတော့ခုအဲ့ဒါပဲတင်ထားတာခုနတပိတော့ပြန်ရှာလိုက်အောင်ဟုတ်ပြီဖြည်းဖြည်းတာတော့ပဲရပါအရဟံပြောချင်တာက ခုနကလောဘဒေါသမောဟဆိုဆိုစိတ်ငြိမ်ကြေတို့မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားစိတ်အငြိမ်ကြေတွေကနေကင်းကွာသွားတယ်ဝေးကွာသွားတယ်ဒါကိုပြောချင်တော့ဗောဗျာစိတ်အငြိမ်ကြေတွေကင်းသွားဝေးသွားပြီဆိုရင်စိတ်ထဲမှာကြည်လင်တန့်ရှင်းသွား စိတ်ညစ်ကြေးဆိုတာဘာလဲလောဘဒေါသမောဟဆိုင်တာကိလေသာတွေပါပဲဒီကိလေသာစိတ်တွေဘုန်းကြီးတို့တဏ္ဍမှာကင်းသွားပြီဝေးကွာသွားပြီစိတ်တွေကြည်လင်တန့်ရှင်းသွားဘုန်းကြီးတို့ခဏခဏပြောပြပါတယ်တကယ်တရားထုတ်တဲ့ဆရာတော်ကြီးတွေသွားဖူးမြော်တဲ့အခါလေအဲသူတို့ကိလေသာမကုံသေးသည့်တိုင်ရဟန္တာမဖြစ်တဲ့တချို့လည်းရဟန္တာလို့နာမည်ကြီးတာဟုတ်လေသွားဖူးမြော်လိုက်သူတို့ရဲ့ဥရိတံပတ်တွေကဟိုလောကပြောပြောရင်တော့မလှမချောပေမဲ့လို့ သူတို့ကိလေသာစင်ကြယ်သူတို့ရဲ့မျက်နာကြည်လင်းနေတယ်ဘယ်နှကားသွားဖူးလို့နေနေကြည်လင်ငိမ့်ချမ်းဟုတ်တယ်အဲ့ဒါကြည်လင်ငိမ့်ချမ်းအေးချမ်းနေတယ်ဖခင်ကကြတော့အဲ့ဒီတည်းအများကြီးတာလုံးနေတယ်ဒီတော်တော်များများဆရာတော်ကြီးတွေပြောတာကိုတွေ့ပါလိမ့်မယ်ခုခုလောကမှာကျင့်ကြံနေတဲ့ဆရာတော်ကြီးတွေရှိတော့ဘောနော်အဲ့ဒီဆရာတော်ကြီးသွားဖူးတဲ့အခါကျသူကတရားထိုင်ပြီးစားချိန်လောက်တွေပါသွားဖူးမြော်လာအင်မတန်ကိုကြည်လင်းနေတာ ကြည်ညိုရတာပေါ့စိတ်ချမ်းသာတယ်ပေါ့ဆရာတော်ကြီးတွေမျက်နှာကြည်လဲဖူးမြော်လဲဖရာကြတော့အဲ့ဒီတည်းအများကြီးတာလွန်တယ်ဗျအဲ့ဒါကိုပြောချင်တယ်အရဟံဒါကြတော့ तू ကအရဟံပုဂ္ဂိုလ်ဘုန်းကြီးတော့တွဲထားတယ်ခွဲမရုပ်ဘူးเนาะအရဟံလို့ပေါင်းရုပ်ဒီကတော့ဝေးကွာခြင်းနဲ့စင်ကြယ်ခြင်းနဲ့ပေါ့အကြောင်းမို့အရဟံလောဘဒေါသမောစိတ်ညစ်ကြေးတို့မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရား ကင်းနဲ့ကြွားတဲ့အတူတူပဲပေါ့ဗျာဒီဒိဗ္ဗဖွင့်ပြီးရေးတာပါနောက်တစ်ခုကြတော့အရဟံအရဟတဘုဟံငါတဘုပေါ့ဗျာအရဟဆိုတာဒီနေရာမှာကိလေသာရန်သူတွေကို ပြောတယ်ပေါ့ဗျာစာပေနဲ့ပြောရရင်အရိသူကခွဲလိုက်တာအရာအရိပေါ့ရန်သူတွေဟကချိန်မုံဖြက်စီပက်တက်လိုက်တယ်ပေါ့ဘာနဲ့ပက်တက်တာဓာတ္တမညာနဲ့ပေါ့နော် ဘုန်းကြီးတို့ကိလေသာစိတ်တွေဒီမှာရန်သူနဲ့ခိုင်းနိုင်တာနော်ကိုယ်စိတ်ထဲမှာလောဘဒေါသမောဟတွေဝင်လာစိတ်ကပူလောင်စိတ်ဆင်းရတာကိုယ်ရန်သူနဲ့တွေ့ရင်စိတ်ကပူလောင်စိတ်ဆင်းရတယ်ကိုယ်စိတ်ထဲမှာရန်သူတွေကိုယ်စိတ်ထဲမှာလောဘဒေါသတွေဝင်တော်တော်ဒုက္ခဖြစ်တာပဲမြန်ညာသောအပြင်တော့အပြင်ရန်သူကဒုက္ခပေးတာတဘဝတာလောက်ပဲပေါ့အမြဲတမ်းဘဝတန်တရား တလျှောက်လုံးဒုက္ခပေးတာတော့ဒီကိလေသာတွေပဲ။တော့ကိလေသာတွေကပဲဘုန်းကြီးတို့အပေကြောင့်လောက်တာပဲ။နော်မကောင်းတဲ့ဘုံဘွားရောက်တာ तू ကလောက်တာ။နော်ရန် तू ကလောက်တာမဟုတ်။ဒါကြောင့်မို့ကိုယ့်ရဲ့ရန်သူအစစ်ကကိလေသာတွေလို့မှတ်တာ။နော်ဘုရားရှင်ကြဒီကိလေသာတွေကိုအရဟတမဉဏ်ရလိုက်တယ်ပေါ့ဗျာ။ဘုန်းကြီးတို့ဘောရိညောင်မေအောက်မှာ ပရမသုံပုရိအာဆိုတာခဏခဏကြားနေရတယ်ပုရိအာဆိုတာကပရမရှိတော့ကတော့ဗျာတညာတညာယံသုံးပါနဲ့ယံသုံးရနဲ့တော့ပုရိမယံမစ္စည်းမယံပစ္စည်းမယံတညာကိုယံသုံးယံသတ်မှတ်ထားတော့ပုရိမယံမှာပုဝေနိဝတနုတ်တိညာရတယ်ပြီးတော့ပစ္စည်းမမစ္စည်းမယံမှာကျတော့ ဒိဗ္ဗစကုညာရတယ်နောက်တစ်ခုကကြတော့ပစ္စည်းမညာအာတဝခေယညာရတယ်အာတဝခေယညာကိုရတ္တမညာလို့ခေါ်တယ်အာတဝခေယညာလို့လည်းခေါ်တယ်ရတ္တမညာလို့လည်းခေါ်တယ်အာတောတရားတွေကိုအောင်ဖြက်စီးပြလိုက်တယ်ပယ်တတ်ပြလိုက်တာကိုဒါကိုရတ္တမညာမယ်ဒီမညာရတ္တမညာရသွားရင်ဒါလုံးဝကြီးသူကကုန်သွားပြီဒီရတ္တမညာနဲ့ဒီကိလေသာပဲဖြစ်နော်ဒီကတော့အပူတွေ ပယ်ဖြတ်လိုက်တော့ကိလေသာဆိုအပူပဲနော်ဒါကြောင့်ဘုံယူရဏပြောပြတယ်တရားထုတ်နေတဲ့ပုဂ္ဂိုလ်ကအပူငိမ့်အောင်ကျင့်ရတယ်အပူတွေရှိနေတယ်ဆိုရင်တော့ဒါတရားနီလမမှန်သေးဘူးပေါ့ဗျာတချို့ကိုယ့်ကိုယ်ဘာဖြစ်ပညာဖြစ်ပြီးပြောတယ်မျက်နာကြည့်တော့လေပူလောင်နေတယ်ပြောတဲ့စကားတွေကလည်းပူလောင်နေတော့အဲ့ဒါမဟုတ်ဘူးပေါ့ဗျာဒါတော့ဘုန်းကြီးကိုလည်းကြည့်လို့ရတာပဲဟောဒီကမ္မတန်းဆရာပြောလိုက်ရင်တော့ဟုတ်လား တကယ်အမြင်နေကြပြောနေတာပဲသူကြည်ပူလောင်စိတ်ဆင်းရဲနေတာဒါလည်းမဟုတ်ဘူးဗျနော်အဲကြောင့်တရားထုတ်တယ်ဆိုဒီကိလေသာတွေကိုပယ်တတ်နေရမယ်အပူတွေငြိမ်းနေရမယ်နော်ကိလေသာအပူအပူတွေကိုမြတ်စွာဘုရားရတ္တမညာနဲ့ပယ်တတ်လို့ဘယ်တော့မှမြတ်စွာဘုရားပူလောင်စိတ်ဆင်းရဲတာတွေမရှိဘူးအဲ့ဒါအရေးကြီးရနော်ဒါဖတ်တဲ့အခါကျအရဟံလို့ဖတ်မယ်အဓိပ္ပာယ်ကတော့ ကိလေသာရန်သူတို့ကိုရတ္တမဉ္ဇဉ်ဖြင့်ပယ်တတ်တော်မူပြီးတော့မြတ်စွာဘုရားအဲ့လိုဉာဏ်လေးနဲ့ဆင်ញင်ပြီးပွားရင်ပိုကောင်းတယ်နော်အဲဆိုယုံနေမဟုတ်ဩဘုရားရှင်ဆိုဘယ်လိုပုံကိုမျိုးပါလားဒါမျိုးပေါ့ဘုန်းကြီးတို့မှာပူးနေရတာအရာရာပူအောင်စိတ်ဆင်းရဲနေဘုရားရှင်ကဒီပူတွေငြိမ့်နေပူတွေငြိမ့်တော့လေစိတ်အေးချမ်းနေတော့စိတ်အေးချမ်းတော့ကိုယ်လည်းအေးချမ်းနေတော့ဒါကိုဆိုရတယ်နောက်တစ်ခုကတော့အရဟံပါဠိဖတ်ပုံนี่အတူတူပဲ ဒီအရာကြတော့သူကကြတော့တစ်မျိုးပေါ့ဗျာအရာကြတော့သူကအကအတောက်ဆန်လို့ခေါ်တယ်အကန်တောက်ဆန်နေအရာလို့သုံးတာနော်ဒါကြောင့်ဘောဟတန်ရဲ့စိတ်အကန်တို့ကိုရတ္တမဉာဏ်ဖြင့်ဖြည့်ဆည်းတော်မူပြီးတော့မြတ်စွာဘုရားဒီမှာတော့ရှင်းတော့ကပုံနေတိုင်းပြောဆိုတဲ့အတိုင်းပြောကြတာပေါ့နော်အဲတော့ဒီ ဘဝတစ်ခုကိုရဖို့အတွက်ဘာတွေနဲ့လုပ်ခဲ့ကြလဲဆိုဝိဇာတနာပေါ့မသိတော့လိုချင်လိုချင်တော့ဗာလဲဆွဲလန်းဆွဲလန်းတော့ပြုလုပ်ပြုလုပ်တော့ရရှိရရှိတော့ခံရပြီတော့ဆိုတော့อืมဆုံးလို့ဆရာတော်ကြီးမိန်တဲ့အတိုင်းပေါ့ဘဝတကူတန်တရားလဲစီတတ်တာကတော့ဒီဝိဇာနဲ့တဏှာပေါ့အဲ့ဒါကိုခွန်ကြီးတို့ကဒီဘိန်းကြီးတစ်ခုရှိတော့ဒီလိုဘိန်းကြီးဒီအလက်ကောင်မှာလဲဒီလိုအခု ဒီပုံတောင်းလို့လည်းခေါ်တယ်ပေါ့ဗျာအဲ့ဒီအကုတ်တကူလို့လည်းခေါ်တဏှာနဲ့တရားအခေါ်မတူဘူးပေါ့ဒီအကုတ်တကူလေးကိုအဝိဇ္ဇာနဲ့တဏှာလို့ခေါ်တယ်အဲ့ဒီဝိဇ္ဇာတဏှာကိုဘယ်ဟာတွေကဒေါက်ဆန်နေလဲဆိုတော့ဒီခုနကဝိညာဉ်နာယောတလိုင်းနာဖတ်တာဝေဒနာပေါ့မသိတော့လိုခြင်းလိုခြင်းနဲ့ဝိဇ္ဇာတဏှာဒါမူရင်း တန်တရားဘောဟတန်တရားဆက်တူလဲစေတတ်တဲ့အကြောင်းတော့ဝိဇာတဏဝသူကအတက်ကောကိုလေးနဲ့တူတယ်ပုံတောင်းနဲ့တူတယ်ဘေးကအကန့်နေထောက်ဆန်တွေကိုတော့ဒီကတော့ဒီမှာတော့အကန့်လောက်ပဲပြောတော့အကန့်နေထောက်ဆန်တွေကဘာလဲဆိုသင်္ခါရဝိညာဉ်နံယုတ်တလိုင်းနာဖတ်တဒီဒီဖတ်တဝိညာဒါတွေကတော့ဒီလိုအကန့်အကန့်နေပေါ့ပြီးတော့မှစရာမရဏဆိုတာကြဘေးကနေ white ကိုကိုထားတယ်ပေါ့ အပြင်ဘက်ကတကုအကူအကုလို့လည်းခေါ်တယ်ပေါ့တကူအကုလို့လည်းခေါ်ဘာဖြစ်ဖြစ်ပေါ့ဗျာလဲမင်းကြီးတစ်ခုမှာအလကောင်ဝင်ရိုးတတ်တဲ့နေရာရှိတယ်ဝင်ရိုးတတ်တဲ့နေရာကိုဒီနေရာမှာဝိဇာတနာဒီလိုပုံတောင်းလို့ဒီလိုရှိရခေါ်တယ်ဘေးကဒီအကန့်ထောက်ဆန်နေရှိတယ်ဒီနော်ဒီအကန့်ထောက်ဆန်နေအဲ့ဒါတွေじゃဘာနဲ့နိုင်တာသင်္ခါရဝိညာဉ်နာယောတလိုင်းနာဖတ်တဝိနာ ဥပါဒံဘဝပေါ့ဗျာဒါတွေပေါ့ဘေးကမှာဒီလဲဘင်းကြီးဘေးကနေကွတ်ထားတော့တာမင်းကွတ်ထားတာပါလဲဆိုဇရာမရဏတွေပေါ့ဗျာဒါတွေနဲ့ကွတ်ထားတကယ်တမ်းကျတော့လဲတောက်ဆန်တွေရိုက်ဖြုတ်လိုက်ရင်လည်းပဲသင်္ခါရကံတွေကို မပြူသင်္ခါတောက်ဆန်တွေဆိုတာဒီနေရာမှာတော့သင်္ခါရတော့ဝိညာဉ်တို့ပြုတ်လုထားတဲ့ဘဝတို့ပေါ့ဗျာ ကိုကဒီကုသိုလ်ကံခုဘုန်းကြီးတို့တရားသင်ပေးတယ်ဘဝတွေမျောလုံးနေတယ်ဘဝတွေကလာအောင်ပါပဲနိဗ္ဗာန်မျောပြီးလောက်ရတော့အဲဒီတော့အဲ့ဒီဘဝတွေဖြစ်စေတတ်တဲ့ကံတွေကိုကုံတော့တော့မဖြစ်အောင်တရားထုတ်ရတော့သုံးဖို့နိမနာမှာတရားသင်တာတို့ဆုတောင်းတာတို့ဒါတွေလောက်ရတော့ဘဝတွေမျောနေပြီဆိုဘဝတွေရမှာနိဗ္ဗာန်ဆုတောင်းရင်တော့နိဗ္ဗာန်တော့ဒီဘဝတွေပြတ်သွားတော့ ဒါချုံးပြောလောလောကူပြောရင်တော့ဝါဒနဲ့စိတ်အကန့်တို့ကိုရတ္တမညာဖြစ်စီတော်မူပြီးတော့မြတ်စွာဘုရားအဲ့လောက်ပဲရေးထားတော့တကယ်တမ်းကျတော့မူရင်းတော့ဝိဇ္ဇာနဲ့တဏှာပေါ့ဗျာနော်ရတ္တမညာရလိုက်တဲ့အခါကျတဏှာဖြစ်စီလို့ရတယ်တဏှာဖြစ်စီလိုက်တဲ့အခါကျတော့ဥပါဒံဖြစ်စီပြီးသားဖြစ်သွားတယ်ဥပါဒံဖြစ်စီပြီးတော့ဖြစ်တော့ကနောက်ကကံတို့ ပြီးတော့ကာမဘဝသင်္ခါရတို့ကာမဘဝတို့ဝိညာဉ်နာယုတ်ဓာတွေအကုန်ဖြည့်ပြီးပြီးသားဖြစ်သွားတယ်အဲ့ဒါကိုမှန်စာပြိဿသဘောပတရားတော်ပါပဲအဓိကတော့လူရင်ချုပ်ကပြိဿသဘောပတန်တရားဆက်လေတာဝိဇာတဏမူရင်းပဲနော်အဲ့ဒါကိုချုပ်ဖြတ်နိုင်ရင်ဝိဇာကြောင်းမြန်ပြန်လာရင်ဉာဏ်ပေါ့ဗျာအရဒမဉာဏ်ရရဝိဇာပျောက်သွားတာပဲအရဒမဉာဏ်နဲ့အမှန်တိုင်းမြင်သွားပြီဆိုရင် ရတ္တမဉာဏ်ပြီးတဏှာပယ်လိုက်တာတဏှာပယ်လိုက်လို့ရှိရင်ခုနကအကန့်တောက်ဆန်နဲ့အကုန်ချိုးဖြတ်ပြီးဆိုဖြစ်သွားတော့မူရင်းကတော့ဒါပြိဿသမုပ္ပါတရားလို့မှတ်ထားတယ်နော်ပြိဿသမုပ္ပါလေစီတတ်တဲ့တရားတော်များကိုမြတ်စွာဘုရားရတ္တမဉာဏ်ဖြစ်စီပြလိုက်တယ်ဒါလေးကိုမှတ်စာအာရုံပြုဖို့ပါအဲ့ဒီမှာပါဠိဖတ်တဲ့အခါကျအတူတူပဲတော့အရဟံလို့ဖတ်မယ်ဒါသူ့ပုံနဲ့သူခွဲပြီးတော့ယူရမယ်နောက်တစ်ခုကအရဟံ အဂါတဘုတ်ဟန်ကတဘုတ်ဒီလိုခွဲပြီးတော့ပြောမယ်ခွဲပြီးဖတ်မယ်အဲတော့အဂါတဘုတ်ဟန်ကတဘုတ်ဒီလိုမှတ်ထားအရဟံစိတ်ကြွယ်ရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားဒီလိုလဲပြောတယ်ပေါ့နော်အဲဘုန်းကြီးတို့အများစုကြတော့ဘယ်လိုဖြစ်လဲဆိုတော့လူရှိသူရှိတော့ရှောင်းတော့ဗောဗျာနော်ကြွယ်ရာကြတော့လောက်တာပါပဲ ဖရာကြလူချင်းသူချင်းလဲရှောင်းတယ်၊ကွယ်ရလဲရှောင်း။တချို့ကြတော့ဟိုကိုယ်နဲ့နှုတ်နဲ့တော့မလောက်ဘူးဗျလူတွေတချို့လူကောင်းသူကောင်းနဲ့စိတ်ထဲကနေပြီးတော့မကောင်းတာတွေတွေ့မကောင်းတာတွေစဉ်းစားတာတွေရှိတယ်။ဘုရားရှင်ကြတော့ကိုယ်နဲ့နှုတ်နဲ့လည်းမလုပ်ဘူးစိတ်နဲ့လည်းမလုပ်ဘူးအဲ့ဒါကိုစိတ်ကြွရကြမကောင်းပြုတော့မဘူးတော့မြင်အရဟံလို့ဖတ်ပါဠိကိုကိုယ်အောင်ဖတ်မယ်နော်အရဟံအရဟံအရဟံ ပြီးတော့အဲ့ဒါကိုပြန်ပေါင်းမယ်အရဟံဒါပေါင်းအကုန်လုံးပေါင်းပါအရဟံပေါ့အရဟံလူနာပြမှာတတ္တဝါပေါင်းတွေပူဇော်ထုကိုခံယူတော်မူတိုက်တော်မြတ်စွာဘုရားပြီးတော့ဒီမှာအရဟံဂုဏ်တော်၅ပုဒ်ရှိတယ်အပေါ်ကလေကိုကြီးနည်းနည်းလေးအောက်ချမယ်အရဟံဂုဏ်တော်၅ပုဒ်ရှိတယ်ပရမကအဲဒီမှာဒီကာယိခါဝေကံကာယိဒါကတော့အကြောင်းဂုဏ်တော်ကိုတယ်အကြောင်းအရဟံဂုဏ် အဲ့ဒီအကြောင်းတွေကြောင့်မို့ဒီအရဟံဒုနဗျမတတ္တဝါတွေကရှ िख ိုးတယ်ပူဇော်တယ်လူတွေနတ်တွေဗျမတွေကမြတ်စွာဘုရားရှ िख ိုးတယ်တတ္တဝါတွေမြတ်စွာဘုရားဘာကြောင့်ဘာကြောင့်မို့လဲမေးရင်အရဟံလောဘဒေါသမောဟဆက်စိတ်ညစ်ကြေးတွေကင်းဝေးစင်ကြဲနေလို့ပိလိတံယံသူတို့ရတ္တမညာပဲတတ်ထားလို့ဘောဓတန်ရစိတ်ကံတော့ရတ္တမညာဖြည့်ဆည်းထားလို့စေကိုရရကလေးတောင်မှမကောင်းဘူး မပြုတ်တတ်လို့မြတ်စွာဘုရားကိုဘုန်းကြီးတို့တွေကရှ िख ိုးပူဇော်အယုသေးပေးကြတယ်ပေါ့အဲ့တော့ဒါလေးတွေရအောင်ချက်ထားမယ်အဓိကတော့ဘုန်းကြီးတို့ကဘုရားကုံတော်ပွားတဲ့ဤစနစ်လေးသိစေချင်တာပေါ့နော်အဲဘုန်းကြီးတို့ခဏခဏပြောပြတာရှိပါတယ်ဘုရားကုံတော်တွေဘယ်ချိန်ပွားလဲမေးတဲ့ခါကျတော့ကမ္မဋ္ဌာန်းတစ်ခုကိုအထုတ်တဲ့ခါကျတော့တစ်ခါတလေစိတ်ပြတ်တာတွေညှိငွေ့တာရှိတယ်နော် ကြားလာရင်ရှုမှတ်တာပြင်းလာညှိငွေ့လာ နောက်ဆုံးဒီစာမာပြောတာတော့အတုပါပေါ့အတုပါကပ္ပတံအထုံအထုံနဲ့ညီငွေစိတ်ပြတ်လာဘဝတွေညီငွေစိတ်ပြတ်လာအထုရတဲ့ကပ္ပတံလည်းညီငွေစိတ်ပြတ်လာအဲ့ဒါဆိုရင်အဲ့ကပ္ပတံခဏရပ်လိုက်ရပ်ပြီးတော့မှဒီဘုရားကုံတော်ပွားတယ်ဘုရားကုံတော်ပွားတဲ့အခါကျတော့ဒီအကုန်လုံးလိုက်ပွားစရာမလိုဒီလိုအဓိပ္ပာယ်လေးတွေနဲ့ပါဠိလေးတွေကိုရအောင်ကြက်ပြီးဆင်ញင်ကြည့်ပေါ့ဒီမှာအရာကုံတော်အဓိပ္ပာယ်၅မျိုးရှိတယ် ဒီ၅မျိုးထဲမှာကိုယ်စိတ်ထဲမှာနော်ဘယ်ကုံတော်ရဲ့အလေးကတော့ငါစိတ်ထဲမှာကြီးညိုသိကြီးညိုတာပဲဆိုတာမျိုးလေးတွေတွေ့လိမ့်မယ်နော်ဒီဟာလေးတွေတလုံးချင်းတစ်ခုချင်းတစ်ခုရုပ်ပြီးကိုယ်စိတ်ထဲမှာအာယုံပြုကြည့်လိုက်ဘယ်ဟာလေးတော့ကိုယ်စိတ်ထဲမှာကြီးညိုတာပဲဒါမျိုးလေးပေါ်လာတယ်အဲ့ဒီအကြီးညိုဆုံးကုံတော်ကိုပွားရင်စိတ်ကြည်လင်လွယ်တယ်အဲ့လိုမျိုးပွားအဲ့ဒါဆိုရင်ပိုထိမိတယ် ဒါကြောင့်မို့ဘုန်းကြီးတို့ကဘာဖြစ်ရလဲဆိုဒီမှာဂုံတော်အဖွင့်တွေကိုရနိုင်မြဖွင့်ပြထားတယ်ဒါတွေကိုရအောင်ကြက်ကြက်ပြီးတော့ပါဠိယုန်ကြီးလည်းမှားမယ်အဓိပ္ပာယ်လည်းမှားမယ်နော်အဲဒီလိုမှန်မှန်ကန်ကန်နဲ့ရထားရင်ပြီးတော့ဒါတွေပြန်ဆင်ခြင်ခြင်းဩဘယ်အဓိပ္ပာယ်ဘယ်ဂုံတော်ရဲ့အဓိပ္ပာယ်လေးငါစိတ်ထဲသိကြည်ညိုတာအဲကြည်ညိုတဲ့ဂုံတော်ပွားတယ်နော်အာနာပါနအထုတ်တယ်ခါတလေ ရှုမှတ်စိတ်ပြက်လာတယ်ငြင်းငွေလာရှုမှတ်ခြင်းနဲ့စိတ်မရှိဘူးအဲ့လိုမျိုးဆိုရင် ကမ္မဋ္ဌာန်းစရာတွေလည်းဒီလိုပဲသင်ပေးပါအဲ့လိုရှုမှတ်ခြင်းနဲ့စိတ်မရှိရင်အဲ့ဒီကမ္မဋ္ဌာန်းခဏရရပြီးတော့ဘုရားကုံတော်ပွားပွားတဲ့အခါကျအကုန်လုံးအကုန်လုံးမပွားကိုအကြည်ညိုဆုံးကုံတော်တကူရွေးချယ်ပွားပွားတဲ့စိတ်ကကြည်လင်းလာပြီနိုင်ဝက်သို့မဟုတ်15မိနစ်လောက်ပွားစိတ်ကြည်လင်းလာပြီဆိုငကိုကမ္မဋ္ဌာန်းပြန်သွားလို့ရတယ် ဒါမှမဟုတ်စိတ်ပြည့်ညီငွေနဲ့နောက်တစ်ချိန်လုံးလုံးပေါ့လေစိတ်ပြည့်စိတ်ပြည့်ညီငွေတဲ့တစ်ချိန်လုံးလုံးတဏှာတဏှာထိုင်တဲ့ဒီတစ်ချိန်လုံးလုံးဒီဖျားကုံတော်ရပွားလို့ရအဲ့လိုပွားတဲ့အခါကျပထမဆုံးကို ကြီးညိုတဲ့ခုံတော်စပွားပြီးတော့ဂျန်တဲ့ခုံတော်တွေမှာခုံလိုက်ပွားအဲ့လိုလည်းရတယ်နောက်တစ်မျိုးညွန်တာကတော့ဘာညွန်ပြန်လဲဆိုတော့များသောအားဖြင့်ဒီခန္ဓာကိုယ်ပင်ပန်းတဲ့အခါမျိုး ယောဂီတွေဆိုရင်များအပြင်တနေ့ကုန်ထိုင်ကြပြီးဆိုညအခါမျိုးဘုန်းကြီးတို့လည်းပင်မညအခါမျိုးဆိုအိတ်ချင်အိတ်ချင်ကံမျိုးခန္ဓာကိုယ်ပင်မစိတ်လည်းပင်မစိတ်ပင်မကိုယ်ပင်မလိုက်အိတ်ချင်အဲ့ဒီကာလမျိုးဆိုရင်တခါလေအိတ်ချင်နေအိတ်ချင်နေမှနေဒီနာမီတော့ပဲပြောင်းနေမှဘယ်လို့မှမရောက်အိတ်ငိုက်နေအိတ်ချင်နေများအဲ့ဒီကာလမျိုးဆိုရင်တော့အဲ့ဒီကမ္မတာမှတ်နေဘုရားကုံတော်ပြောင်းမှဘုရားကုံတော်ပြောင်းမှရင်ခုနအိတ်ချင်တာငိုက်မိတာတို့ ပျောက်သွားတယ်ကြည်လင်သွားတယ်နော်အဲ့ဒါတော်တော်ကောင်းတယ်အဲ့ဒါတွေလှုပ်ကြည့်ရဟိုမှာအချင်းခံပြီးတဲ့စိတ်တွေပေရမနဲ့တရားဘလို့မှမကြော်ဘူးအဲ့ဒါမျိုးပေါ့အဓိကကတော့ဘုန်းကြီးကြံကြံပေးခြင်းတာတော့ဘာကမ္မထမမှာ ကိုယ်စိတ်ထဲမှာမကောင်းတဲ့စိတ်တွေဖြစ်မနေဘူးထိနာမိတာဆိုရင်အကုသိုလ်စိတ်အကုသိုလ်စိတ်တိတ်ပဲဒါတွေဖြစ်မနေဘူးအရေးကြီးတယ်ဘုရားကတော်မှလိုက်လို့ဒါ မဖြစ်တော့ဘူးဆိုဒါကောင်းတာပဲတရားကုံတော်မှာဒါမဖြစ်တော့ကောင်းတာပဲဒီလိုပြောင်းမှတ်ဖို့ဝင်မလေးနဲ့ရုပ်ကြပြောင်းမမှတ်ဘူးဒါပဲမှတ်နေမှတ်နေတော့ဘလောက်ပဲမှတ်မှဒီစိတ်ကြီးလည်းမပြောက်ဘူးလောဘစိတ်လည်းမပြောက်ဒေါသစိတ်လည်းမပြောက်ထိနာမိတာစိတ်လည်းမပြောက်ဒါမျိုးဖြစ်အဲ့ဒါကြောင့်ပြောင်းမှတ်ဖို့ဝင်မလေးပါနဲ့အဲ့လိုမှတ်နေအောင်ကြိုးစားပါဒီလိုဘုရားကုံတော်တွေကိုနည်းနည်းချင်းနည်းနည်းချင်းဘုန်းကြီးတို့နားလဲသဘောပေါက်လေ့လာကြမယ်နော် နောက်အောက်နည်းနည်းလေးသွားလိုက်ပါမယ်ဒီအောက်နော်ပြီးတော့မှဘုန်းကြီးတုတ်တစ်ခုယူပြောပါမယ်ဒါလည်းခဏပြောနေကြတယ်တမ္မာသမ္ဗုဒ္ဓောဆိုတဲ့ပုံမှာကျတော့တမ္မာတပုတ်တန်တပုတ်ဘုရားပုတ်ဆိုပြီးတော့သုံးပုတ်ခွဲတယ်တမ္မာတပုတ်တန်တပုတ်ဘုရားပုတ်နော်တမ္မာရဲ့အဓိပ္ပာယ်မဖောက်မပြန်တရားဝိညာဉ်ဖြစ်တန်ကကိုယ်တော်တိုင်သာဗုဒ္ဓအလုံးစုံတရားကိုသိတော်မူပြီးသောမြတ်စွာဘုရား ဗုဒ္ဓပုတ်လေးကဗုဒ္ဓတသာသမိယပြောရင်ဗုဒ္ဓနဲ့တနဲ့ဒီနှစ်ခုပေါင်းဆိုင်ဗုဒ္ဓလို့ဖြစ်လာဗုဒ္ဓလို့ဖြစ်လာဗုဒ္ဓလို့ဖြစ်လာလို့အဲ့ဒီဗုဒ္ဓဗုဒ္ဓဆိုတဲ့ဗုဒ္ဓဆိုတဲ့ပုဂ္ဂိယသိခြင်းအဓိပ္ပာယ်လည်းအဓိပ္ပာယ်ရှိတယ်နောက်တစ်ခုကဗုဒ္ဓရဲ့အဓိပ္ပာယ်ကနိုးကြခြင်းနိုးတယ်ဆိုတဲ့အဓိပ္ပာယ်လည်းရှိတယ် ဒီဘုရားပုတ်တွေကတော့ပွင့်ခြင်းဆိုတဲ့အိဗေရှိဒီသုံးမျိုးပေါ်လျော်ဒါဗိဓမာဒသင်္ညိုတိကဒီဗိဓမာဒသင်္ညိုရဲ့အဖွင့်ကြမ်းကြောင့်တိကကြောင့်ကြမ်းဒါသုံးမျိုးဖွင့်ပြနော်အဲ့ဒါကိုယူရေးထားတော့ဗောအဲ့တော့ပထမဆုံးအိဗေဒါတော်တော်များများသိပါတမတံဗုဒ္ဓမဖောက်မပြန်တရားဝဉာဏ်ဖြင့်ဒါတပုတ်တည်းတန်ကိုယ်တော်တိုင်းသာ ပုဒ်တော်အလုံးစုံသောတရားတို့သိတော်မူပြီးသောမြတ်စွာဘုရားအလုံးစုံတရားဆိုသစ္စာ၄ပါးတရားကိုပြောတာတရားအလုံးကုန်သိသွားတယ်မြတ်စွာဘုရားဘာနဲ့သိလဲတရားမူညာဖြင့်သူများပြောလို့သိတာမဟုတ်ကိုယ်ပိုင်ညာနဲ့သိနော်ကိုတော်တိုင်ကိုတော်တိုင်တရားကျင့်လို့သိတာမျိုးကိုပြောတယ်နော်ဒါကတော့ဒီဝိရင်ဒိဗ္ဗတမျိုးပေါ့ဒါကိုပဲဘုန်းကြီးတို့ကအဒိဗ္ဗတမျိုးပြောလို့ရသေးတယ်နော် အလုံးစုံတရားကိုသိတယ်ဆိုတဲ့နေရာကိုပါဠိလိုပြန်ပရိဝေဒဉာဏ်လို့ခေါ်တယ်။အဲတော့သမ္မာသမ္ဗုဒ္ဓော ပရိဝေဒဉာဏ်တော်နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားရဲ့ဒီအိဗယ်ပဲပါဠိလိုပြောလိုက်တာပဲရှိတယ်။ပမာလိုပြောရင်တော့မဖောက်မြန်တရားဉာဏ်တရားဘူဉာဏ်ဖြင့်ကိုရောတိုင်းသာအလုံးစုံသောတရားသစ္စာလေးပါးတရားတို့ကိုသိတော်မူပြီးသောမြတ်စွာဘုရားနောက်တစ်ခုဒီအိဗယ်ကိုပါဠိလိုပြောရင်သမ္မာသမ္ဗုဒ္ဓောဒါကိုကိုမှတ်ထားမယ်နော်။ ပရိဝေဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားပရိဝေဒဆိုတာကပါတော်ရေးမယ်တာတလင်းချိတ်ပတိသွေတော်ဝါယေဝေဓာရိထပရိဝေဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဒါအဓိပ္ပာယ်တစ်မျိုးပေါ့ဒါကတော့တော်တော်များများရကြတယ်နောက်တစ်မျိုးသမ္မာသမ္ဗုဒ္ဓကိုရောတိုင်းသာဝါဒနာနှင့်တကွာမောဟရီသောအိပ်ပျော်ခြင်းမှာနိုးတော်မူပြီးသောမြတ်စွာဘုရား တတ္တဝါတွေလူတွေကအကုန်လုံးကအိပ်ပျော်နေကြတော့ဝါဒနာကိလေသာတွေနဲ့အိပ်ပျော်နေကြတော့ဘောဒါကိုဝါဒနာနဲ့တကွာမောဟတွေအိပ်ပျော်ခြင်းကိလေသာတွေအိပ်ပျော်နေတဲ့သဘောမျိုးအဲတော့မဉ္ဇဏ်ဖုန်ညာရသွားပြီအရတ္တမဉ္ဇဏ်ရသွားပြီဆိုရင်ဒီမောဟတွေဆိုအိပ်ပျော်ခြင်းနိုးလာပြီးတော့ဒီမောဟတွေတော့အိပ်ပျော်ခြင်းကိလေသာတွေကနိုးသွားတဲ့ခါမှာ ဖရာတို့လည်းသမ္မာသမ္ဗုဒ္ဓဖရာရှင်တွေလည်းဒီကိလေသာဝါဒနာနဲ့တော့ဒီမှာတော့မောဟတွေတော့အပြောခြင်းမှာနိုးတယ်ရဟန္တာများလည်းမောဟတွေတော့အပြောခြင်းမှာနိုးတယ်ပြစ္ဆေကဗုဒ္ဓဖယံငယ်တိကြဖရာလို့ခေါ်တာပေါ့ဒီသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတာနာကွယ်သွားပြီနောက်ဖရာလည်းမပွင့်သေးဘူးဒီကြာကာလမှာဖွင့်တယ်တိကြဖရာခေါ်တယ်ပြစ္ဆေကဗုဒ္ဓဒီပြစ္ဆေကဗုဒ္ဓများကလည်းမောဟတွေတော့အပြောခြင်းမှာနိုးပြီးတော့ ဒီရတ္တမဉာဏ်ကြီးရတယ်။အဲတော့မတူပုံကပါလဲဆိုတမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတို့များဘုရားတို့ကြတော့ဒီဝါဒနာနဲ့တကွပယ်တာဒီကိလေသာတွေ။ကျန်တဲ့ဘိစိကဗုဒ္ဓတို့ယဟန္တာရှင်မြတ်ကြီးတဲ့အဂတောကမာတောကကျန်တဲ့ကျန်တဲ့ဘောဘုရားလက်ထဲမှာရှိတယ်ဆိုရင် ရှိတဲ့ပုံကိုယ်တွေဆိုလို့ရှိရင်ယဟန္တာတွေအများကြီးရှိတော့ဒီပုံကိုယ်တွေじゃဒီဝါဒနာ မပယ်ဘူးဗျ။ညာသောရင်ပြောကြတာတော့ပိလိဏဝဆမထေဆိုသူကနတ်တွေချစ်မြတ်နိုးတဲ့နေရာမှာအေရတဲ့ရတာနော်။သူကဘိညာဉ်တကိုးတွေနဲ့လည်းပြည့်စုံတာအထိချစ်မြတ်ကြီး။သူကဘာဘောများစွာသူတို့ဘာပေါ်မှာဒီဝတ္တလဆိုတဲ့အတုံးလုံးသုံးတော်ဘယင်ဘွားလည်းအကြာကြီးဖြစ်ခဲ့တယ်။ထက်တန်းကြတဲ့ပုံနာမျိုးလည်းဖြစ်ခဲ့တယ်။အဲဒါသူကအောက်တန်းသောပုံကိုယ်တွေခေါ်ဟဲ့ဝတ္တလလေး မင်းကလေးတွေ့တယ်ယောက်ျားလေးတွေ့တယ်ဟေ့လူယုံမလေးလာစားဟေ့လူယုံမမလေးလာစားဒီလိုပဲခေါ်တာဟေ့ဝဒလပစုတွေ့တွေ့ तू အဲ့လိုပဲပြောတဲ့ဆိုတဲ့ဒေတာရှိတယ်အဲ့ဒီလေတာကနိယာနာဖြစ်တည်တိုင် မပြောက်ဘူးဗျအဲ့ဒါကိုပြောချင်အကြောင်းကိုမကောင်းတဲ့လေတာကတော့မဆွဲမိအောင်ဖြားတယ်နော်တချို့ကဆဲပြောတာတို့ကျဉ္ဉ္ထဏံပြောတာတို့မာမထဏံပြောတာတို့ ဆောင်းကြီးအောင်ကြီးပြောတာတော့ဒါမျိုးတွေလောက်တာကြတော့အကျင့်ပါပါတယ်ဟာသူကသူ့ဝါဒနာကိုကိုပြောရင်မခံနိုင်ဘူးအဘိုးကြီးခဏခဏပြောပြပါတယ်ဘာပြောပြလဲဆိုဘုန်းကြီးတို့ဘုန်းကြီးတွေပို့ဖြစ်များရွတ်ဆရာတော်ကြီးတွေပေါ့ဘုန်းကြီးတို့လောက်ကမှာအာသူတို့ပြောရင်ချွတ်ချွတ်သားသားလေးရှောက်မှကြိုက်တာဟာသူတို့ကြာဆူလိုက်ငေါက်လိုက်တယ်ဒါမျိုးတွေပေါ့အဲတော့ကိုမကြိုက်တဲ့ပြုမှုမျိုးကိုမပြောရင်ကောင်းတာပေါ့သူသဖြင့်ဒီ ဇယဝန္တာတွေကဘောဆက်ဆက်ယဟနာဖြစ်တည်တောင်ပါသွားနိုင်တယ်ဒါသတိထားစေချင်တယ်အဲကြောင့်မို့သမ္မာသမ္ဗုဒ္ဓဖရာတို့ကြတော့ဒီကိလေသာတွေပယ်တဲ့ကဝါဒနာနဲ့တကွာပယ်တယ်ဝါဒနာပါပယ်သွားတယ်ဝါဒနာပါပျောက်သွားတယ်ကျန်တဲ့ပိစိကဗုဒ္ဓတို့ယဟန္တာများကြတော့ဝါဒနာကျမ်းနေသေးတယ်အဲကြောင့်ဝါဒနာတွေမပါရအောင် ပြောတာတွေဆိုတာတွေနေတာတန်းနဲ့သတိထားမယ် နောက်တစ်ခုကဒီသမ္မာသမ္ဗုဒ္ဓကြတော့ဘုန်းကြီးတို့တရားတွေသိတဲ့ခါကြတော့ဒီမှာကြည့်လိုက်အကုန်လုံးသိတာတစိတ်တသေးသားလည်းသိတာမဟုတ်နော်ဒီဖိစကဘုရားတို့ကျန်တဲ့အက္ကတာဝကမဟာတာဝကတို့ကြတော့အကုန်လုံးမသိဘူးတရားအလုံးအကုန်လုံးမသိနိုင်မသိမမြင်နိုင်ဘူးပေါ့ဟိုမှာယုတ်တရားတွေဆိုပါတော့ယုတ်28ပါး နံတရားတွေနံတွေအသေးစိတ်ရှုနိုင်မြင်နိုင်တဲ့ပုဂ္ဂိုလ်ကတော်ရှားတယ်ပရမတ္ထတစိတ်တတိတာလောက်ပဲသူရှုသိမြင်နိုင်တယ်ဘုံကြီးတို့သိတယ်ဆိုတော့ဘယ်ကနောက်ပိုင်းပြန်ဟောလို့ဒါတွေကသိကြတော့ဘယ်ကိုယ်ပိုင်ဉာဏ်နဲ့သိတာမှမဟုတ်ဘူးဖះကဒါအဲ့ဒါတွေကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိလို့ဒါပြန်ဟောနိုင်တာပဲအာယုံ28ပါဟောစိတ်ကလည်းဘယ်နှပါအစာရည်လို့ပေါ့လေဒီစိတ် မှာစေတသိက်တရားဘယ်နှပိုင်းအတူတူဝပြည့်တယ်ဒါတွေဘုရားဟောထားလို့သိရတာကျန်တဲ့ပုံကိုယ်တွေမသိနိုင်ဘူးရှင်သာရိပုတ္တရာတို့သိတယ်ဆိုတာလေဘုရားရဲ့အပုံပေါင်းများစွာမှာနည်းနည်းလောက်ပဲသိတာဒါရှင်သာရိပုတ္တရာဆိုဘုရားပြီးတကယ်ကိုပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်အဲ့လိုမျိုးမှတ်တာနော်ဒါကြောင့်ကိုပြောချင်တာကဘုရားကသာလင်ဒီယုတ်တရားနံတရားတွေအသေးစိတ်ရှုနိုင်မြင်နိုင်သိနိုင်တယ်ကျန်တဲ့ပုဂ္ဂိုလ်တွေကတော့ တသိတသိတာလောက်ပဲရှုနိုင်သိနိုင်တယ်မြင်နိုင်တယ်ဒီလိုမှတ်တာနောက်သမ္မာသမ္ဗုဒ္ဓောဒါလေးပြီးအောင်ပြောကြတော့သမ္မာသမ္ဗုဒ္ဓောဒီမှာကြပွင့်တဲ့အနဲ့နော်ပထမဆုံးဟာကြသိတဲ့အဓိပ္ပာယ်ဒုတိယအဓိပ္ပာယ်ကနိုးတဲ့အဓိပ္ပာယ်တတိယအဓိပ္ပာယ်ပွင့်တဲ့အဓိပ္ပာယ်ကိုခေါ်တယ်ဒီအဓိပ္ပာယ်ပြည့်စုံရေးတာပါသူကတော့ ဘယ်လိုဟောသွားလဲဆိုတမတံဘုရရတ္တမညာနှင့်ပေါ့ဖို့ရရင်အောင်တမိတညာတို့ရောက်တဲ့ပြင်တရားပြင်ကိုတော်တိုင်းသာပွင့်တော်မူပြီးတော့မြတ်စွာဘုရားဒီလိုပြောဒါတခြားမဟုတ်ပါဘူးရတ္တမညာရသွားမက်ကခဏလေးပဲဥပတိပင်ခဏလေးပဲတိုင်းတိုင်းဆိုဒါမဲ့ရပြီးသွားရင်ဖို့တန့်ရခါမလစ်ချားမဲ့ကာလနဲ့ဖို့ကျိုးဖြစ်စေတတ်သော မတရား၄ပါးမဲ့ရဲ့သဘောကခဏလေးဥပတိပင်ဆိုတော့ မက္ကရာပုဂ္ဂိုလ်ကပြောတာပြောနေရတာမက္ကရာပုဂ္ဂိုလ်လက်ညှိုးထိုးပြလို့မရဘူးသေသွားပြီဒါသေသွားတယ်လို့လည်းပြောလို့မရရှိသေးလားဆိုရှိရှိသေးတယ်လို့ပြောလို့မရအဲ့တော့မသေးမရှင်ပုဂ္ဂိုလ်ဆိုအရဟတမက္ကရာပုဂ္ဂိုလ်၄ယောက်ကို ပြောတယ်နော်မဲ့ရပြီဖိုးကတန်းရတယ်အဲ့ဒါကိုသူကဒီမှာသုံးလုံးရေးတာရတ္တမညာနဲ့ပေါင်းရရတ္တမရလဲရတ္တမညာရရတ္တဖုန်ညာရရတ္တဖုန်ညာရပစ္စကနာညာရ ပစ္စုကနာညာရပြီးမှဒီတပ်ပိဏညာညာတိုင်းတိုင်းတန့်ရသွားနော်ဒါကြောင့်မို့ရတ္တမညာနဲ့ပေါက်ဖို့ရရင်ရောက်တပ်ပိဏညာတို့ရောက်တဲ့ဖြင့်အသေးအပြင်ကိုယ်တော်တိုင်းပွင့်တော်မူပြီးတော့မြတ်စွာဘုရားဆိုလိုတာကတော့ရတ္တမညာဒီဘရုံမကြာပန်းနဲ့နှိုင်းထားတာပေါ့ဗျာနော်ဘရုံမကြာပန်းကြတော့နော်အောက်ကရေကအရေကလည်းအသိရှိနေမယ်ပေါ်ကနေအောင်ကြီးရတယ်မြန်တန့်ပွိုင်ပါနော် ဟောကအကြောင်းအကြောင်းနဲ့ဂုံတိုက်ဆိုင်လာတဲ့အခါမှာဒီလိုပဲရတ္တမဉဏ်ရတိုင်းဉာဏ်နဲ့ဉာဏ်တွေကတော့တခါတည်းတန့်ပြီးရသွားတော့ရအဲ့ဒါကိုဒီမှာတော့ရတ္တမဉဏ်နဲ့ပေါ့ပေါ့ရရင်ကြောင်းပြောချင်တာတော့ဘာရဘာဉာဏ်နဲ့ရမယ်ရတ္တဖုံဉဏ်ပိဿကနာဉဏ်ပြီးတော့တဗိတဉဏ်ဒီဉာဏ်တွေရသွားတယ်ဒီလိုတိတ်ပဲပြောပါနော်ဒါကတော့ဘုန်းကြီးတို့ ဒီရဲ့အဓိပ္ပာယ်တွေပေါ့နော်ဒါလေးနည်းနည်းနည်းနည်းပြောမယ်ဒီနေ့ဘုန်းကြီးဘာပြောချင်တာလဲဆိုဒီဖရာကုံတော်တွေကတော့ကိုဉဏ်ရှိရှိသလောက်ချီကျူးပြီးတော့ပူဇော်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးတုတ်တုတ်ပေါ့လေဘုရားရှင်ကဟောတာအဲ့ဒီတုတ်လေးပြောချင်လို့ပါဒီနေ့ပြောချင်တာအဲ့ဒီတုတ်ကဘုန်းကြီးတို့ဒီဘယ်မှာပါလဲဆိုတော့ဘုရားရှင်ဟောထားတဲ့တရားမေဇိမ နိကေပေါ့မေဇိမပဏာတမှန်ပါတယ်အဲ့ဒီထဲမှာဥပါလိတုတ်ဆိုတာပါတယ်အဲ့ဒီဥပါလိတုတ်အကြောင်းပြောမလို့ဥပါလိတုတ်အကြောင်းကတော့ဒီဘုရားရှင်ဂုဏ်တော်တွေကိုချီးမွမ်းထားတာဥပါလိကခဏလေးတွေ့ရတယ်ဘုရားရှင်ဂုဏ်တော်တွေကိုချီးကျူးလိုက်တာဂါထာတွေကိုအများအများကြီးနဲ့ချီးကျူးလိုက်တာအဲ့ဒါနဲ့ပတ်သက်ပြီးတော့သူကငကောကဘာသာကြားဘာသာကြားကနေဘုရားရှင်နဲ့တွေ့ပြီးအရိယာဖြစ် အရိယာဖြစ်သွားတဲ့ဂုဏ်တော်တွေကိုအများကြီးချီးကျူးနိုင်တာအဲ့ဒါနဲ့ပတ်သက်လို့ပြောချင်တာပါနော်ဒါဥပါလိဆိုဘယ်မှာရှိလဲဆိုတော့ဥပါလိတထေးပေါ့နာလန္ဒာမြို့အဲ့ဒီမြတ်စွာဘုရားရှင်က နာလန္ဒာနာလန္ဒာမြို့ပေါ့ဗျာခုနာလန္ဒာတက္ကသိုလ်ဆိုတာရှိတယ်အိန္ဒိယရောက်တဲ့ပုဂ္ဂိုလ်သိတယ်အဲ့ဒီမြို့မှာ ပါဝါရိကတထေးရဲ့တရဥယင်တော်ထဲမှာမြတ်စွာဘုရားတည်င်းသုံးတယ်မြတ်စွာဘုရားတို့မြည်တရားတော့တော်ထဲမှာတည်င်းသုံးတာများတယ်။အဲ့ရတော့ကြတယ်လူသံသူသံတိတ်ဆိတ်တာ။အဲ့ဒီလိုတည်င်းသုံးနေတဲ့ချိန်မှာဘာသာကြားကောင်းဆောင်တယောက်ပေါ့။နော်သူကတထောက်ကောင်းဆောင်ပေါ့မယ်။ကောင်းဆောင်ကြီးတော့မဟုတ်ပါဘူး။ဘုရားရှင်လက်ထက်က နာမည်ကြီးတဲ့ပုဂ္ဂိုလ်တွေရှိပေါ့အိကနာနာတာဗုဒ္ဓဆိုတော့လည်းဘုရားမြေကံပုဂ္ဂိုလ်ပဲသူ့နာမည်ကနာတာဗုဒ္ဓနာတာရဲ့သားဖြစ်လို့နာတာဗုဒ္ဓပဲနော်အဲ့ဒီသူ့ရဲ့တပည့်ပါပဲမြတ်စွာဘုရားခုနကပါဝရိကတတိယတရဥယင်မှာတရင်သုံးနေတဲ့ချိန်ဒီကတပတ်တိဆိုတဲ့ခုနနိကန္ဒနာတာဗုဒ္ဓတပည့်ပေါ့ပရပိုက်တယောက်ကမြတ်စွာဘုရားကြီး ရောက်လာပြီးစကားပြောတယ်မြတ်စွာဘုရားနဲ့ဆက်ဆံဆက်ဆံပြီးစကားပြောတယ်မြတ်စွာဘုရားမေးတယ်တပတ်တည်းတဲ့သူနာမည်ဒီကတပတ်တည်းတပတ်တည်းတင့်ရဲ့ဆရာနာတဗုဒ္ဓကမကောင်းမှုပြုခြင်း ဖြစ်ခြင်းမှာဘယ်လိုကံနေဟောတယ်လဲပညာတယ်လဲဒီလိုမေးတော့မေးတော့ဟိုက ဘာပြောလဲဆိုတပတ်တည်းကနေရှင်ဂေါရမတဲ့ကျွန်တော်ဆရာနိကန္ဒနာဒဗုဒ္ဓကဒီလိုကံလို့မဟောပါဘူးတဲ့ဒံလို့သာဟောပါတယ်အဲ့ဒါဘာသွားသတိရလဲဆိုဘုန်းကြီးဘုန်းကြီးတို့နိုင်ငံမှာအဲ့ဒီအငင်းခုံနေရှိတယ်ဟိုဩဃာတကရောရွေးကြည့်လိုက်ပါကာယကံဝစီကံမနောကံလို့ဟိုလားကံကိုယုံရက်ကံဓာရကံညာအဲ့လိုမဟုတ်ဘူးပြကာယဓာရဝစီဓာရမနောဓာရ အဲ့လိုမျိုးခက်တော့တာဟိုဒီအဲ့ဒီတနေ့မှာဟိုပေါင်းလမြိုင်သွားပြီးတရားစခန်းဒီဒီကနေသွားတာပါပဲဘာမစ်ကလပ်ဖွဲ့ရလူတွေကနေပေါင်းလမြိုင်မှာသူတို့လူကြီးကျယ်ပြီးတရားဝဲလို့တရားစခန်းလို့အဲ့ဒီချိန်ကဆရာတော်ကမပြရတော့ညတရားဝဲတွေဟောပါတယ်ဘုန်းကြီးလည်းညတရားဝဲနဲ့တူဘုန်းကြီးတရားစခန်းဝဲပါတော့ပေးတယ်အဲ့ဒီကျောင်းကဓာရကျောင်းဖြစ်နေဓာရကျောင်းဆို ကြောတဲ့တရားတော်မှာလေအဲ့ဒီလိုကြောတာခាយတော်တာဝစီတော်တာမနောတာမကြောက်ဘူးဟာငါကကြားကြားတော့ကြားဘူးတယ်ပေါ့လေဒီလိုဓာတ်ရိုက်မတွေ့ဘူးဟာသူတို့ကတော့မဟုတ်ဒါတွေကတကယ်ရှိတာဘုံလို့ဘာမှမထူးဘူးဗျာအခုလည်းမဒီမှာမြတ်စွာဘုရားကံလုံးပြီးတော့ဟုတ်သူ့ဆရာကံလုံးမဟောဘူးတဲ့ဒံလိုပဲဟောတယ်အဲ့ဒါကြောင့်မြတ်စွာဘုရားအလိုက်သိမ့်မယ်နော်ဒီမှာစัจ jẹ ပဲမလုပ်ဘူးဗျာမြတ်စွာဘုရားအဲ့တော့တပတ်တိပြောတဲ့အတိုင်းပဲ ကောင်းပြီတပတ်တည်းတဲ့သိဆရာကဒီမကောင်းမှုပြုခြင်းမပြုခြင်းကိုဘယ်လိုဓာန်နေဟောခဲ့တယ်လဲဒီလိုမေးတယ်မှတ်တာနော်ခုနကံပြောပြောဓာရပြောပြောအတူတူပဲအာဟုသို့ဖြစ်ခံပြီးငင်းခုန်တယ်ငါငါငါမှန်တယ် तू မှန်ဒီမှာ तू ကကံဆိုတာဓာန်လို့ပြောပြတယ်ဒါလည်းမှန်တာဘုရားမှာဘုရားရှင်ကလိုက်သိမ့်မယ်ပြောလိုက်တယ်ငင်းခုန်တယ်အာဟုသို့ဖြစ်မြရှောင်ရတယ်ကုသိုလ်ဖြစ်မယ်ဆိုရင်တော့ပြောပေါ့ အဲ့ဒီမှာဘာပြောလဲဆိုတော့ရှင်ကုရုမတဲ့ကျွန်တော်ရဲ့ဆရာကဒီမကောင်းမှုပြုခြင်း ဖြစ်ခြင်းမှာကာယထံဝစီတံမနောတံဓာန်သုံးပါးဟောပါတယ်အတူပဲတော့ကာယကံဝစီကံမနောကံကာယရောဝစီရော မနောရောဒါပဲအတူတူပဲအဲတော့ဘုရားကမေးတယ်အဲ့ဒီဓာန်เนี่ยတစ်ပါးနဲ့တစ်ပါးတစ်ခုနဲ့တစ်ခုကွဲပြားခြားနာမှုရှိလားကွဲပြားခြားနာမှုရှိပါတယ် အဲတော့ဘုရားမေးတယ်တပတ်တည်တယ်ကွဲပြားခြားနာမှုရှိရင်တဲ့တင့်ဆရာကဘယ်တံကို အပြစ်ကြီးဆုံးလို့ပြောတယ်လေလို့ဒီလိုရှင်ကောတို့မှာကျွန်တော်တို့ဆရာဒီဓာန်သုံးပါးထဲမှာကာယတံဝစီတံမနောတံသုံးပါးထဲမှာကာယတံအပြစ်ကြီးဆုံးလို့ခေါ်ပါတယ်မြတ်စွာဘုရားထပ်မေးတယ်သူပြောတဲ့စကားသေချောင်းသုံးချိန်တိုင်တိုင်မေးတော့သုံးချိန်တိုင်တိုင်ပဲသူကကာယတံဟာအပြစ်ကြီးဆုံးပါ အဲ့တော့အဲ့ဒီတပတ်တည်ဆိုတဲ့နော်ဒီကတပတ်တည်ဆိုတဲ့နိဂန္ဓဗုဒ္ဓရဲ့နာတာဗုဒ္ဓတပည့်ကလည်းပြန်မေးတယ်ရှင်ကောရမတဲ့အရှင်မြတ်အောင်ဒီမကောင်းမှုပြုခြင်းဖြစ်ခြင်းမှာဘယ်လိုဓာန်နေပညာတယ်လဲမြတ်စွာဘုရားလည်းပြောတယ်ပါပြောတယ်ငါဓာန်လို့မပညာငါဓာန်လို့မဟောပါဘူးလေငါတို့ကကံလို့ပဲဟောတယ်အဲအဲ့ဒီမှာသူကလည်းစကားပြင်ပြောပါရှင်ကောရမတဲ့ အရှင်ဘုရားကိုဘယ်လိုကံတွေကိုဟောပါသလဲဒီတော့တပတ်ဒီငါကတော့မကောင်းမှုပြုခြင်းဖြစ်ခြင်းမှာကာယကံဝစီကံမနောကံလို့ကံသုံးပါးဟောပါလေအရှင်မြတ်ဒီကံသုံးပါးတစ်ပါးနဲ့ပါကွဲပြားခြားနာမှုရှိပါရှိပါရဲ့အဲ့ဒီကံသုံးပါးတွေဘယ်ကံအကြီးဆုံးလို့အရှင်ဘုရားကဟောပါတယ်အဲ့ဒီလိုဒီကတပတ်တရားမေးတယ် နော်မေတော့မြတ်စွာဘုရားပါဖြေလဲဒီကံသုံးပါးတော့မနောက အပြစ်ကြီးဆုံးပဲဒီလိုပြောအဲသူကလည်းသေချောင်းသုံးချိန်မိတယ်မြတ်ကလည်းသုံးချိန်အဲ့လိုဖြေသွားပြန်နောက်ပိုင်းဘုရားကိုနှုတ်ဆက်ပြီးပြန်သွားတယ်ဗောဗျာပြန်သွားတော့သူ့ဆရာကြီးတွေရောက်တယ်သူ့ဆရာကြီးနားမှာကျွန်တော်ဒီမှာတပည့်တွေအကုန်လုံးစုံပြီးတယ်စုံပြီးတဲ့အခါကျတော့သူကဘုရားနဲ့ပြောခဲ့တဲ့အကြောင်းအရာလေးကိုပြောတယ်အဲ့မှာ နာဒဗုဒ္ဓဆရာကြီးကသူတပည့်ဒီကတတ်သည်ဒီကတပတ်တည်းပြောပြချက်တဲ့သဘောကျပြီးအာတပီကောင်းကြည်သားတယ်သူဝမ်းမြောက်ဝမ်းသာချီကျူးပြောဆိုတယ်ပေါ့အဲ့ဒီလိုချီကျူးပြောဆိုနေတဲ့ချိန်မှာ သူပြိတ္တတွေထဲမှာဒီဥပါလိတထေးလည်းပါဥပါလိတထေးကဉာဏ်ပညာလည်းထက်မြင့်တယ်အဲ့တော့သူကနေပြောဘာပြောလဲဆို သူတို့ကလည်းကိုယ့်အယူဝါဒနဲ့ကိုမှန်တယ်လို့စွဲတာ ယူဆတာဆွဲတဲ့အခါကျတော့သူ့ဆရာကြီးခွင်တောင်းတယ်ဒီများသောဒီပရပိုက်ပုံကိုယ်တွေကဝါရနဲ့ပတ်သက်ပြီးငင်းညာခုံညာတာနိုင်အောင်ပြောကြဆိုကြဒါမျိုးတွေဖြစ်တော့အဲ့တော့မြတ်စွာဘုရားခုနကသူတို့အယူဆနဲ့ကိုယ်ရနေသူတို့ကြတော့ကာယထံကာယကံအပြစ်ကြီးဆုံးနော်ဗုဒ္ဓကဟောတာကပါလေမနောကံအပြစ်ကြီးဆုံးမနောဓာအပြစ်ကြီးဆုံးအဲ့တော့ဒါကြောင့်မို့သူတို့က ဒီဝါဒညင်းခုံသူတို့ကနိုင်အောင်ပြောမယ်အဲလိုဘုရားဥပါလိတထေကပညာနဲ့တတ်တဲ့ခါကျဒီဘုရားကောလမသွားပြသူဘုရားကောလမဝါဒကိုခြေဖြတ်မပေါ့နိုင်အောင်ပြောမယ်ပေါ့တောင်းဆိုတောင်းဆိုတော့ဆရာကြီးနာတဗုဒ္ဓခွင့်ပြုတယ်ဒါပေမဲ့လို့ဒီကတပတ်တီကခုနလက်ထောက်တပီကသဘောမတူဘူး မလွတ်တင်ဘူးဘာလို့ကြောင်းပြလဲဒါရန်ကုန်ဓမ္မကစိတ်ညို့ပညာတက်မြောက်တယ်ဒီပညာနဲ့ဒီဥပါလိဟိုလှည့်စားရင်သူတို့ပြဖြစ်သွားနိုင်တယ်များသောအားဖြင့်ဘုရားသည်ကိုဝါဒပြိုင်လာတဲ့ပုဂ္ဂိုလ်နောက်ပိုင်းကျဘုရားရဲ့တပည့်ဖြစ်သွားကြတော့များတော့အဲ့တော့သူတို့ကတရားကြောင့်လို့မထင်ဘူးဘုရားကစိတ်ညို့ပညာနဲ့လှုပ်လိုက်လို့သူ့ပဲပါသွားတယ်ဆိုတာမျိုးရှင်းတော့ကဆွဆွဲချက်ပေါ့ဗျာခုခေတ်ကြောင့်အောင်လန်းပညာတွေဘာတွေနဲ့ဒီလိုဆွဆွဲကြတဲ့သဘောပါ နော်မျိုးမျိုးဖြစ်နိုင်တော့တကယ်အောက်လမ်းပညာသုံးတာလည်းရှိတယ်ကိုကအခြေခံသိဉာဏ်မရှိရင်ပါသွားနိုင်တယ်အဲနာနာဗုဒ္ဓကတော့ယုံကြည်ချက်ရှိတော့သူတပည့်ဥပါလိတထေးကိုလွတ်လိုက်တာပါပဲနော်သူအဲ့မှာဗာပြောလဲဆိုနာနာဗုဒ္ဓဥပါလိကအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တဲ့ရဟန်းတကောရဟန်းဂေါရမကြီးသွားလို့ရဟန်းတကောဂေါရမရဲ့တပည့်ဖြစ်เสียအကြောင်းမရှိဘူး တကယ်ဖြစ်เสียကြရဟန်းခေါရကရဟန်းခေါရမကပဲဒီဥပါလေရဲ့တပည့်ဖြစ်နိုင်ကြအကြောင်းရမသူကအဲ့လိုရရတင်းတင်းတော့ပြောဆိုတပည့်ကိုအားပေးလိုက်တော့မြောက်ပေးလိုက်ဒါနဲ့ဥပါလေတထေရလည်းဘုရားကြီးသွားတယ်ဗျဘုရားကြီးရောက်တော့ယူယူတည်တည်လေးလေးစားစားပါရှ िख ုတ်ကြောတယ်အဲ့တော့ပြီးတဲ့အခါကျဘာပြောလဲဆိုအရင်ရက်ကဒီမှာဒီကတပတ်တိဆိုပြပြရောက်လာပါသလားရောက်လာတယ်အဲ့ဒီ မြတ်စွာဘုရားကဒီဒီကတပတ်တီနဲ့ပြောခဲ့တဲ့ဆိုခဲ့တဲ့အကြောင်းအရာတွေအကုန်ပြန်ပြောပြတော့အဲ့လိုပြောပြရတာတခါဥပါလိယပြန်ပြောတယ်အဲဟိုမှာလည်းဒီကတပတ်တီကသူတို့ရဲ့ဆရာကိုပြန်ပြောပြတယ်ပေါ့သူတို့ဆရာအဲ့ဒီဟာတွေဖြေချချက်တဲ့သဘောကျတဲ့အတွက်ဒီဒီကတပတ်တီကိုတကယ်ကိုတပြီကောင်းပိတတဲ့ဆွဲကြောင်းချီးကျူးပါတယ်ပေါ့အဲ့ဒီမှာသူကလည်းထပ်ပြောတယ်ဥပါလိယလည်း သူသူ့ရဲ့ယူဆကတော့ဒီဓာန်သုံးပါးထဲမှာကာယဓာန်ကတော့အပြည့်ကြီးဆုံးဖြစ်ကြောင်းအဲ့မှာသူ့ရဲ့ဝါဒကိုတင်ပြတာပေါ့အဲ့တော့မြတ်စွာဘုရားဘာကိုပြောလိုက်လဲဆိုတော့ဥပါလိတဲ့သင်ဟာအမှန်တရားကိုလက်ခံပြီးဆွေးနွေးမယ်ဆိုရင်ဒီနေရာမှာသင်ကဆွေးနွေးပါမယ်နော်အဲ့မှာစကားလေးမြတ်စွာဘုရားခံလိုက်အမှန်ကိုအမှန်တိုင်းလက်ခံမယ်ဆိုရင် မင်းကလည်းဆွေးနွေးမယ်ဒီလိုပြောလိုက်တာတချို့ကြတော့မှန်ရင်တန်းနဲ့ဇွမိညင်းတာရှိသေးတယ်ဝန်မခံဘူးလက်မခံဘူးတပတ်ကအမှန်ပြောလဲဒီမှာအမှန်ပြောလိုက်လက်ခံနိုင်ဆွေးနွေးမယ်အမှန်ပြောတာလက်မခံနိုင်တော့ဒင်းကလည်းဆွေးနွေးကြအကြောင်းမရှိဘူးလို့ဘုရားအလိုပြောတာသူကညံရှိတယ်ဗျအရှင်ဘုရားတဲ့တတိတော်ကအမှန်တရားကိုလက်ခံပြီးဆွေးနွေးပါမယ် အဲ့တော့ဆွေးနွေးကြအောင်ပါအဲ့လိုပြောအဲ့တော့မြတ်စွာဘုရားပြန်ကောင်းပြီတဲ့ဥပါလိသူဆရာပြောတဲ့စကားပဲပြန်ပြီးတော့ပြောလာပါပဲဘုရားကဒီဘာသာကြားတွေရဲ့တရားတော်တွေကိုအကုန်သိထားတယ်သူဆရာဟောတဲ့တရားသိထားတယ်အဲ့ဒီစကားနဲ့ပြန်ပြောတယ်အမနာနေမကောင်းနေတယ်အပြင်းထန်နေမကောင်းနေတဲ့ပုံကိုသူက ရေကြီးကိုမတောက်နိုင်ရေနူးပဲအများန်းတောက်နေတာတနေ့ကျတော့အဲ့ဒီရေမရတဲ့အတွက်သေသွားတယ်ဆိုပါတော့ရေမတောက်ရတဲ့အတွက်သေသွားတယ်သေသွားတယ်ဆိုရင်တင့်ဆရာနာတာဗုဒ္ဓကအဲ့ဒီသေသွားတဲ့ပုဂ္ဂိုလ်ကဘယ်ဘုံဘဝရောက်သွားတယ်လို့ဟောပါတယ်လေဒါမေးတာသူတို့တရားကိုသူတို့ပြန်မေးတာပဲအဲ့တော့ဥပါလိယဖြေးတယ် အရှင်ဖျားတဲ့မနောတတ္တဆိုတဲ့နတ်တစ်မျိုးရှိတာသူတို့ယူဆပြောတာနော်ဒါဗုဒ္ဓဟောတာမဟုတ်သူတို့ယူဆနဲ့သူတို့ပြန်ပြီးဖျားဟောတာဒီမှာသူတို့ဝါဒသူတို့ကင်ပြီးတော့ငချင်းစီနဲ့ငချင်းကြော်တာပါလူကြီးတို့ရဲ့ဆရာကြီးကဟောတယ်တဲ့မနောတတ္တဆိုတဲ့နတ်တစ်မျိုးရှိတယ်ခုနကရေနွေးမြင်တော့တောက်နေပုဂ္ဂိုလ်ရေမရတော့သိသွားရင်အဲ့ဒီမနောတတ္တဆိုတဲ့နတ်မှာ မျိုးမှာသွားဖြစ်ပါလေ။ဘာကြောင့်မို့လဲဆိုရင် तू ကအဲ့ဒီရေကို တွေ့တာကန့်ညစ်ပြီးတည်တဲ့အတွက်ဖြစ်တယ်။စိတ် तू ပြောတာ तू ကနဲ့ तू ကအဖြေက तू ပြန်ပေးပြီးသားဖြစ်နေ။ तू ဒီတွေ့တာကန့်ညစ်တဲ့စိတ်ကြောင့်မို့ဆိုတဲ့စကားကိုပြောတာ။အဲ့မှာဘုရားထောက်လိုက်တယ်။ဥပါရီတဲ့။သင်ဖြေတဲ့စကားကိုယ့်ကိုစဉ်းစားဖြေနော်တဲ့။သင်ရဲ့စကားရဲ့ရှေ့နောက်မညင်ညွတ်တော့ဘူး။သူက ကာရံပြစ်ကြည့်တယ်မနောကံပြစ်ကြည့်အခုကြတော့သူကဒီစိတ်ဆွဲလန်းရေးကိုဆွဲလန်းတဲ့ရေးကိုဆွဲလန်းတဲ့စိတ်ကြောင့်သေသွားလို့အဲ့ဒီပုံပွားရောက်တယ်သူအဲ့လိုဖြေတာဒါမြတ်သူ့အယူဆမလွတ်သေးဘူးဒါမြတ်နောက်ပိုင်းတော့သူကလွတ်ပါတယ်အကျိုးကြောင့်ပြောလိုက်အဲ့ဒီပဲမဲ့သူကခေါင်းမာလို့ရှိရင်ဘာပြောလဲရှင်ပြရတယ်ဘယ်လိုပဲပြောပြောမကောင်းမှုကောင်းမှုပြုတဲ့နေမကောင်းမှုတွေပြုလို့ချင်းဖြစ်ချင်းနဲ့တကယ်တော့ ကာယဌာနပြည့်ကြီးဆုံးပဲသူကဆက်ပြောတော့မယ်ပြောတဲ့အခါကျမြတ်စွာဘုရားကဆက်မိတ်မှာကောင်းပြီတဲ့ဥပါလိတဲ့သင်တို့ဆရာကြီးစောင့်စည်းခြင်း၄မျိုးနဲ့စောင့်စည်းတဲ့အခါမှာအရာရာစောင့်စည်းပြီးသွားလာနေတိုင်းတယ်သွားရင်လာရင်လည်းပဲပိုးကောင်လေးတွေပေါ့နော်သွားရင်လာရင်တက်နေပြီးလို့သိချေပျက်စီးသွားတယ် အဲ့လိုသေခြင်းပျက်စီးခြင်းသေခြင်းပျက်စီးအောင်လုပ်တဲ့ပုံကိုဆိုရင်နော်သေခြင်းပျက်စီးရင်ရောက်တဲ့ပုံပျက်စီးအောင်လုပ်တဲ့ပုံကိုဆိုရင်သင်တို့ဆရာကြီးကဘယ်လိုဟောတယ်လဲအဲ့မှာရှင်းချက်လေးနဲ့သူကပြောပါရှင်ဖျားတဲ့ဒီလိုသေခြင်းပျက်စီးသွားရင်လိုင်းနဲ့မတော်တဆနင်းမိလို့သေတာမျိုးကစေရနာမပါတဲ့အတွက်အပြစ်မကြီးဘူးလို့နာတာဗုဒ္ဓသင်ပါတယ် ဒါပေမဲ့လို့တမင်တစ်ခါသေအောင်လှုပ်တာမျိုးသေလို့တဲ့စိတ်ထားမျိုးနဲ့လှုပ်ရင်တော့ဒါဟာအပြစ်ကြီးပါတယ်အဲ့မှာဖះကမိတ်နေဥပါရိနဲ့တေချာစဉ်းစားဖြေတော့သူစကားနဲ့သူပြန်ချီတော့နေသူပဲပြောတာကာယရန်ပြစ်ကြီးတယ်အခုကျသူပြောတာမနောကံသေစုလည်းတဲ့စိတ်မရှိရင်သွားရင်လာရင်လည်းပိုးပေါင်ငယ်လေးတွေတက်နေပြီသေသွားပြစ်မရှိဘူးဒါလို့သေစီလို့တဲ့စိတ်မရှိဘူး သေစေလိုတဲ့စိတ်နဲ့နင်းသက်မိရင်တော့ဒါအပြစ်ကြီးတယ်ဘုရားအဲ့ဒါပြန်သူစကားနဲ့သူပြန်ခြေတော့တာနော်ဒီမှာတခါတမျိုးတခြားဥပမာတစ်ခုနဲ့ပြောပါတယ်အဲ့ဒါလည်းသူကလက်မခံသေးဘူးဘယ်လိုပဲဖြစ်ဖြစ်ပေါ့ဗျာတဲ့တကယ်တမ်းကျတော့ကာယထံကပဲအပြစ်ကြီးပါတယ်ဒီလိုပြောတယ်ဒါတော့မြတ်စွာဘုရားနောက်တော့ဥပမာတစ်ခုပြောပါတယ်နော်ဒီမျိုးအိန္ဒိယဆိုလူကြီးထူတတ်တော်အဲ့ဒီနာလနာမျိုး အင်တန်လူကြီးထူထပ်ပြီးစီကားတဲ့မြို့ဒီနာလန္ဒာမြို့မှာလေလူတယောက်ကရှေတော့တန်လေးရလိုပမာပြန်တော့ဓာပေါ့ဗျာဓာကင်ပြီးတော့ရောက်လာတယ်။ဩဒီမြို့မှာရှိတဲ့ဒီနာလန္ဒာမြို့သူမြေသားအလုံးတခဏချင်းဒီဓာနဲ့ခုတ်တက်ပြီးတော့အသားပုံဖြစ်သွားအောင် လုပ်မယ်ဒီလိုပြောဆိုရင်သူပြောဆိုတဲ့အတိုင်းအဲ့ဒီပုံကပြုလုပ်နိုင်သလား။အဲ့ဒီနာလန္ဒာမြို့ကလူတွေကတော်တော်များပုံရပါ မြတ်စွာဘုရားတဲ့အဲ့ဒီပုဂ္ဂိုလ်တယောက်တည်းမဆိုထားနဲ့လူပေါင်း40 50လောက်ဒီမျိုးမှာရှိတဲ့လူတွေဒီဓာတ်နဲ့ခုတ်တပြီးအတုံယုံပြုတ်လုံနိုင်ကိုမလွယ်ဘူးတဲ့လူတွေကများလောအကြီးလို့အဲ့ရနေမြတ်စွာဘုရားဆက်ပြီးမေးပါတယ်ဥပါလိအဲ့ဒီလိုဆိုရင် တကောအဋ္ဌိပတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူ့စိတ်ကို လိုသလိုဖန်တီးနိုင်တဲ့ပုဂ္ဂိုလ်ယဟန်သို့မဟုတ် ဒီတကောဣတိပတ်ရတဲ့ပုံကိုတယောက်ကသူကစိတ်ဆိုးယုံနဲ့ငါစိတ်ဆိုးယုံများနဲ့ဒီနာလာနာ တမျိုးလုံးပြဖြစ်သွားပျက်စီးသွားလုံနိုင်တယ်ဆိုရင်အဲ့ဒီတကောရှင်ကသူပြောတဲ့အတိုင်းလုံနိုင်ပါမလားအဲ့မှာတော့ဗာပြောတယ်အဲ့ဒီကျတော့တကောရှင်ကျတော့လက်ခံဘာလို့ကြင့်ထားတဲ့ဒီပြပိုက်တရားလဲအတိုင်းတာတကူတည်းကျင့်တာရှိတယ် ကျင့်တာတွေသူတို့ကလက်ခံတယ်ချောင်းနဲ့ခိုင်းနေလို့တော့မဟုတ်အဲတော့ရှင်ဘုရားတဲ့အဲ့ဒီတကိုးရှင်တွေနာလာနာမြို့မပြောနဲ့ပေါ့လေဒီအလားတူမြို့တွေမြို့တွေအများကြီးမြို့ပေါင်း40လောက်50လောက်တခါတည်းပြဖြစ်လောက်သူတကိုးအိတိပတ်နဲ့လှုပ်လို့ရပါတယ်သူစိတ်တကိုးအိတိပတ်နဲ့အဲ့မှာမြတ်စွာဘုရားထပြီးတော့ထောက်ပါ ဥပါဒေစဉ်းစားပြောနော်သင်စကားတွေကရှေ့နောက်မညီတော့ဘူး तू ကပြောတာကာယကံပြည့်ကြီးဆုံးကာယတံပြည့်ကြီးဆုံးခုပြောနေတာပါလေမနောတံပေါ့ဗျာသူ့ဆိုဆိုရင်ဗုဒ္ဓလို့ပြောမနောကံပြည့်ကြီးနေတဲ့သဘောသိအောင်ဒါလည်း तू ကမလျှော့သေးဘူးဗျာဟာရှင်ဗျာဘယ်လိုပဲပြောပြောကာယတံအပြည့်ကြီးဆုံးပါပဲအဲ့မှာမြတ်စွာဘုရားထပ်ပြီးဥပမာတမိပြောပါတယ်နော်ဒီအိန္ဒိယမှာတကောကဖြစ်ခဲ့တာ ဒန္တကီဥပါလိတဲ့သင်ကြားဘူးလားတဲ့ဒန္တကီတောတို့ကာလင်္ကာတောတို့မစ္ဆာတောတို့မာရင်္ကာတောတို့ဒီတောတွေဘာကြောင့်ဖြစ်ပေါ်လာတယ်ဆိုတာသင်ကြားဘူးလားမမကြားဘူးပါတယ်ဘာကြောင့်ဒီတောဒီလို ဖြစ်သွားတယ်သင်ကြားဘူးလဲကြားဘူးတလေမှန်ပါဗျာတဲ့တကယ်ကြင့်ကြံအထုတ်နေတဲ့ရသေးတွေကစိတ်ဆိုးလို့ဒီ နေရာတွေကတောအုပ်တွေဖြစ်သွားပါတယ်ငကောလူနေထူတတ်တဲ့နေရာတွေတောအုပ်ကြီးတွေဖြစ်သွားရသေးတယ်သူ့ရဲ့စိတ်တကိုစွန့်ရတတ္တိနဲ့လှုပ်လိုက်တာဆိုတကိုဘိန်နေတော့ပေါ့စိတ်ဆိုးခြင်းကြောင့်တပည့်တော်ကြောက်ပါတယ်အဲ့လိုပြောတော့မြတ်စွာဘုရားဥပါလိစဉ်းစားပြောနော်တဲ့သင်စကားတွေရှင်းအောင်မကြည့်တော့အဲ့လိုပြောတယ်သင်ပဲပြောခဲ့တယ်အမှန်တရားကိုလက်ခံပြီးဆွေးနွေးမယ်လို့သင်ပြောခဲ့တယ်အဲ့လိုမိတ်လိုက်တဲ့အခါကျအဲ့မှာ ဥပါလိဉာဏ်ရှိတာပေါ့ဉာဏ်ရှိတဲ့အတိုင်းမြတ်စွာဘုရားတပည့်တော်ပထမဆုံးဥပမာနဲ့ဥပမာမြတ်စွာဘုရားဖြေကြားချက်ကိုကြားကြတယ်နှစ်တည်းသူကပထမဆုံးเนี่ยသူ့ယူပါတာပယ်လိုက်ပြီဒါပေမဲ့လို့ဆက်ရှောင်းတယ်မြတ်စွာဘုရားဖြေကြားချက်တွေတပည့်တော်နောက်တာနောက်တာပေါ့နာကြားခြင်းလို့ဆန့်ကျင်ဘက်တွေပြောတာပါအိမ်မှာသူကမြတ်စွာဘုရားတဟိုကတပည့်ဖြစ်ခွင့်ဆွန့်လွတ်ပြီးဒီမြတ်စွာဘုရားထံမှာ ဥပါဒကဖြစ် ယနာသုံးပါးကိုကိုယ်ွယ်တတ်တဲ့ပုဂ္ဂိုလ်ဥပါဒကလို့ခေါ်ပါတယ်တပည့်တော်ကိုဥပါဒကဖြစ်မှတ်တော်မူပါလို့ရှောက်တယ်အဲဒါမြတ်စွာဘုရားကြီးမှာချက်ချင်းလက်မခံဘူးနော်ဘာပြောလဲသူအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဥပါလိတဲ့တင်တို့လို့ထင်ရှားကြော်ကြတဲ့ပုဂ္ဂိုလ်ဒီလိုဆင်ញင်တာမမလုံတဲ့တေချာစဉ်းစားပြီးမှလုပ်ရင်ကောင်းတယ်နော်ပြောတယ်ချက်ချင်းကြီးဒီကိုဥပါဒကအပြည့်ခံတဲ့နေရာမှာချက်ချင်းလက်မခံဘူး ကိုယ့်အကိုသေချာစဉ်းစားဆုံးဖြတ်ပြီးမှလှုပ်လို့ပြောတာနော်ဘယ်တရားမဆိုဒီတိုင်းပါပဲဘုန်းကြီးကတရားပြပြဘယ်ပုဂ္ဂိုလ်ကတရားပြပြကိုယ်တိုင်လေးလာကျင့်သုံးကြည့်ရတယ်ကျင့်သုံးကြည့်လို့ကိုတကယ်ကိုသိဉာဏ်တွေဖြစ်သွားပြီဆိုတာကောင်းတာပဲအမျိုးဖြစ်တာမျိုးပဲကောင်းတယ်နော်တမန်ရှန်ကသူပြောတာလောက်တည်းမကျေနပ်နဲ့ဟောတာလောက်တည်းမကျေနပ်နဲ့နာတာလောက်တည်းမကျေနပ်နဲ့တကယ်ကိုကိုယ်တိုင်ကိုယ်ကြကျင့်သုံးပြီးမှလောက်တာမျိုး ဆုံးဖြတ်တာမျိုးကောင်းတယ်။အဲ့တော့ဘုရားအဲ့ဒီလိုသတိပေးလိုက်တကတကယ်ကြီးဒီဥပါလိတတိယဉာဏ်ပညာထက်တဲ့ပုံကိုပိုးကြည်ညိုသွားတယ်။ပြီးတော့မြတ်စွာဘုရားဗာဆက်မိန်လည်းဆိုတော့ဥပါလိတဲ့သစ်အိမ်မှာဒီခုနကနိဂာနာနာတာဘောဂိုင်းဆရာကြီးအမြဲမပြတ်ရောက်ပြီးတော့နေတော့လှူတဲ့တန်းနဲ့နေမှာရေတွင်းရေရေတွင်းတစ်ဖွဲ့ပေါ့နော် သူတို့လိုအပ်ရှိရေတွင်းမှာလူတွေကလိုရှိလိုရှိတွေခိုက်သုံးစားသုံးဆောင်နိုင်လို့နိဂါဏပုဂ္ဂိုလ်ဂိုင်းဝင်ဂိုင်းသူဂိုင်းဝင်တွေကဒီတထိတ်မှာအမြဲမပြပစ္စည်းလေးပါလူးနေကြတော့အဲ့ဒီအလှူတွေကိုမဖြတ်တော့ဘူးပြောတာဘာပြောလဲဆိုတော့သိအိမ်မှာဒီနိဂါဏဂိုင်းဝင်တွေအမြဲမပြလာနေဒီပုံကိုယ်တွေကိုလည်းလှူဖို့စဉ်းစားတဲ့နေဒါကိုပြောတာ တော့ဥပဒကဖြစ်ဖရာဖြစ်ဥပဒကခံလိုက်တကဟိုအလူတန်းရသွားမှာစိုးတယ်ဖရာနော်ဆက်လူလို့ပြောတာအဲ့ဒီမှာဒီဒကာကြီးကညံကလည်းထက်မြက်တဲ့ခါကျတော့သူ့စိတ်ထဲမှာဒါဘာသာကြားကောင်းဆောင်တွေကပြောထားတဲ့စကားသူကကြားဘူးတာအာရန်ကုန်ဓမ္မငကိုတော့ကသူ ကြားဘူးတာပါပြီအဲ သူ့ပဲလှူရမယ်သူ့တပည့်တွေကလှူရမယ်ဒီလိုလှူမှကြိုးများတယ်ကြံတဲ့လူဆိုမလှူရဘူးဒီလိုကြားဟုတ်တာတော့အခုမြတ်စွာဘုရားကဒီလိုငါတွေလှူရမှာပေါ့မင်းကိုးကွယ်နေတဲ့ပုံကိုယ်တွေလည်းလှူပါတမ်းပါပစ္စည်းလေးပါဒီလိုပြောလိုက်အဲ့မှာတိတ်ကြီးညိုသွားတယ်အဲ့ဒီခါကျတော့သူကပညာရှိတဲ့ပုဂ္ဂိုလ်ဘာပြောလဲမှန်ပါဗျာတဲ့လှူရည်တန်းရည်အခွင့်ကောင်တပီးတော့နားလည်ပါတယ်ဗျာမပြစ်ပယ်ပါနော် အဲ့လိုရှောက်မြတ်စွာဘုရားနဲ့အဲ့ဒီမှာသူဒါနသီလဘောင်းနဲ့တရားတွေအစစ်စင်ဟောတယ်နော်အခြေခံပထမဒါနဟောတယ်နောက်သီလဟောတယ်နောက်ပြီးတော့ဘာဝနာကိုဆက်ဟောတယ်ဘာဝနာဟောရင်ဟောရင်လည်းသစ္စာလေးပါတရားတွေဟောကြားတဲ့အခါကျင့်ရင်နာရင်နာရင်ကျင့်ရင်နဲ့ဆိုတော့သောတာပတ္တိမဉ္ဇဏ်ရသောတာပတ္တိမဉ္ဇဏ်ဖိုလ်ဉ္ဇဏ်ပစ္စကနာဉ္ဇဏ်သောတာပန်ဖြစ်သွားတယ်ပေါ့ဗျာ တော်တော်ဖြစ်သွားတော့မြတ်စွာဘုရားကိုရှ िख ိုးကြောပြီးအိမ်ပြန်သွားတယ်အိမ်ပြန်ရောက်လာပြန်တယ်သူတို့ချမ်းသာတဲ့ပုံကိုယ်ကဒီရှင်းလုံးကတော့တတိုင်းကိုနှစ်တက်သုံးတက်လောက်ဒီလိုတကားတွေအဲ့တော့သုံးတက်လောက်ပြီးတကားတွေအစင်းစင်လောက်ထားတယ်လောက်ထားတဲ့ကမှာတကယ်ဆောင်ကိုမှားတယ်ဒီကနာတွေလာလို့ရှိရင်ဒီအိမ်နဲ့ဝင်ခွင့်မပေးနဲ့နော်အိမ်ဘဝမှာပဲထားလို့ပြောတာ အဲအဲ့ဒီမှာလည်းသတင်းကထွက်သွားတော့ဗောလေသူတို့နာရဏတစ်မျိုးလုံးဘလို့ဖြစ်သွားလဲဥပါလိတတိဟာရန်ခေါ်ရမှာတတိဖြစ်သွားပြီတဲ့သတင်းကတစ်မျိုးလုံးပြန့်နှံ့သွားပြန့်နှံ့သွားတဲ့အခါကျတော့ဗြဟ္မာဆုံးဒီကတပတ်တိဆိုတဲ့ပရပိုက်တယောက်ကနေလာစုံစမ်းတယ်စုံစမ်းတော့ဒီအိမ်အဝင်မခံတော့အပေါ့ဝါပဲပြန်ပြီးတော့သူ့ဆရာကြီးသွားပြောအဲသူ့ဆရာကြီးကတော့ကိုယ်တိုင် လာတယ်ပေါ့ဗျာချွေအောင်ပြစ်တတ်တယ်လာတဲ့ခါကျတော့တကားဆုံးကဖွင့်ဖွင့်ပေးဖွင့်မပေးတော့အဲဒီမှာသူကပါပဲငါမင်းတို့ရဲ့တထေဥပါဒီနဲ့တွေ့ချင်တယ်အဲတော့တကားဆုံးကတကားပေါင်းမှာပဲထားခဲ့ပြီးတော့ဥပါဒီလာကြောင်းကြအဲ့ဒီလိုဆိုရင်သူကတတိုင်းက3လီတာလောက်တာတော့အလဲတကားပေါင်းမှာပဲနေရာခင်းပေးလိုက်နော်အတွင်းတော်ဝင် အိမ်ထဲတူဝင်ခွင့်မပြုဘူးအလဲတကားမဟုတ်အဲ့မှာနေရာထိုင်ခင်းနေခင်းထားလိုက်အဲ့မှာပထမခင်းခိုင်းတယ်ဟိုဤကနာတဗုဒ္ဓမိကနာတဗုဒ္ဓအပြင်ဘက်ကတကားဝမှာပဲရှိနေဒီထဲမှာသူတို့ခင်းခင်းပြီးတဲ့အခါမှာသူကသောတော်ဗန်ဖြစ်သွားပြီဟိုပုဂ္ဂိုလ်ကသူတော့လည်းတရားသိညာမရှိတော့သူကအကောင်းဆုံးနေရာမှာထိုင်ဤကနာနာတဗုဒ္ဓရောက်လာတဲ့အခါကျတော့နေရာထိုင်ခင်းနေပြပြီးတော့ခဲကြိုက်တဲ့နေရာထိုင်နိုင်ပါလေလို့ပြောတယ် အဲ့ဒီမှာသာတဗုဒ္ဓတော်တော်ရှက်တာပေါ့ဗျာသူ့ကိုမယုံမသိမလေးပြဆက်ဆံမလားဆိုရှက်လဲရှက်စိတ်လဲဆိုးစိတ်လဲဆိုးတဲ့ကဥပါရီကိုအပြစ်တင်တော့အထေးတဲ့မင်းယူနေပြီလားနင်းစိုးစိုးမကရဟန်းကောင်းတော်မှာပါတော့ခြေဖြတ်မယ်တိုက်ဖြတ်မယ်လို့ကျင်းဝါသွားခုကြတော့မင်းကိုယ်တိုင်ကဝါရထဖို့ဆွပြီးတော့ပြန်လာတယ် မင်းကိုရန်ခေါ်တော့မှစိတ်ညှို့ပညာပဲညှို့လိုက်ပြီမဟုတ်လားပြစ်တင်စကားပြောအဲ့ဒီမှာဥပါလိကဘာပြောလဲဆိုအရှင်နိဂန္ဓနာတာဗုဒ္ဓရဟန်းကာရမရဲ့စိတ်ညှို့ပညာအင်တန်ကောင်းပါတယ်ကျွန်တို့ရဲ့ဆွေမျိုးသားချင်းတွေမင်းပုံသားတွေအလုံးတလောကလုံးဒီရဟန်းကာရမရဲ့စိတ်ညှို့ပညာနဲ့ညှို့ခံလိုက်သိကောင်းပါပဲဗျာအဲ့ဒီလိုညှို့ခံချမ်းသာဖို့ပဲရှိတယ် ချမ်းသာတိုးပွားဖို့ဆင်းရဲတိုးပွားဖို့မရှိဘူးရှင်နိဂန္ဓသင်ရဲ့မိုက်မဲတဲ့အယူဝါဒတွေဆွဆွဲခံမှုဝါဒဆင်းရဲဒုက္ခတွေဖြစ်စေတယ်ပညာရှိတွေရဲ့ရှင်သင်ရဲ့အယူဆကဒီပညာရှိတွေရဲ့စီစီစဉ်မှုစံတမ်းမှုမခံနိုင်ဘူးဒီမြတ်စွာဘုရားကတော့သူ့ရဲ့အယူဝါဒကိုပညာရှိတွေ ဒီပုံကိုယ်တွေကစစ်ဆေးတာစသနာခံနိုင်တယ်အဲ့ဒီလိုပြောပြောတဲ့အခါကျတော့သင်ကိုတဲ့ဒီနာလနာတစ်မျိုးလုံးကဒိဋ္ဌအလုံးကသင်ဟာနာတာဗုဒ္ဓနိဂန္ဓတပည့်တို့အလုံးသိထားတယ်အခုသင်ကိုမိသူရဲ့တပည့်လို့ဘာလို့အတိမပြုရမလဲဒီလိုမေးတယ်အဲ့ဒီခါမှာခုန ဥပါလိတထေကမရရှင်ရဲ့ဂုံတော်အများကြီးချစ်ကျူတာကာတာတွေနဲ့နော်ခဏလေးတွေ့ပြီးရတယ်ဗျာနဲ့အများကြီးချီးကျူးတဲ့အခါမှာ तू ကဘာပြောလိုက်လဲဆိုရင်ဤကနာနာတာဗုဒ္ဓဥပါလိတဲ့သင်ဟာဒီယံသမနဲ့ဒီနေ့မှာပဲတွေ့ဒီနေ့မှာပဲတပြည့်ဖြစ်သွားဘယ်တော့မှမြန်ဒီဂုံတွေကိုဖះခေါ်တဲ့ရှမ်းကောဓမဂုံတွေကို စုယုံတိကုံပြီးတော့ပြောနိုင်တယ်လေအဲ့မှာသူကဥပမာလေးနဲ့ပြောတယ်ဗျဥပမာလေးတစ်ထည့်ပန်းမျိုးစုံနဲ့ပန်းပုံကြီးရှိနေရင်ပန်းတွေဟာဒီပန်းလေးတွေတိကုံမှုမခက်ပါဘူးလိုရလိုရကောက်ပြီးတော့တိကုံနိုင်တယ်လို့ပါပဲဗုဒ္ဓမှာဂုံတော်တွေအများကြီးရှိနေတယ်အဲ့ဒီလိုရှိနေတဲ့တပည့်တော်ဒီဂုံတော်လေးကို အသားလေးကောက်ပြီးဒီကုန်းပြောဆိုတာလွယ်ကူပါတယ်ချီးမွမ်းထိုက်တဲ့ပုဂ္ဂိုလ်တနည်းအားဖြင့်ပြောနေချီးမွမ်းပေါ်ရာဂုဏ်တွေရှိတဲ့ပုဂ္ဂိုလ်မချီးမွမ်းမဲမနေနိုင်တဲ့ပုဂ္ဂိုလ်မချီးမွမ်းမဲနေနိုင်တဲ့ပုဂ္ဂိုလ်မရှိပါဘူးဒါချီးမွမ်းမှာဓမ္မတာပဲဒီလိုအဲ့ဒီလိုဘုရားကုံတော်ထချီးမွမ်းတာကြားလိုက်တဲ့အခါကျဟိုပုဂ္ဂိုလ်ဟို စိတ်ထဲမှာငွားလဲဒေါသတွေဖြစ် စိတ်ထဲမှာပူလောင်ပြီးတော့ပါဇက်ကသွေးဘူးတွေတော့အံ့တယ်လို့ဆိုပါတယ်ပြောချင်တာကတော့ဘုရားရှင်ရဲ့ဂုဏ်တော်တွေကဒီဘုရားတရားတွေကိုတကယ်သိပြီးလို့ချီးမွမ်းလို့မကုန်နိုင်ဘူးလို့ဒါပြောချင်တာဂုဏ်တော်တွေအလိုလိုထွက်ပေါ်လာပြောစရာဂုဏ်တော်တွေကအခုယောဂီတို့အနေနဲ့လည်းတမျိုးမြင်ပါဘုန်းကြီးအနေနဲ့လည်းပွားရင်တမျိုးမြင်ပါကိုယ်စိတ်ထဲမှာဘုရားဂုဏ်တော်ကြီးညိုလေးကြီးညိုစရာဂုဏ်တော်တွေကပေါ်ထွက်လာလို့ဘာဖြစ်လို့လဲဆိုတော့အများကြီးဖြစ်နေတာဟုတ် ခုနပန်းပေါင်းပုံပန်းတွေမျိုးစုံနဲ့ပန်းပုံကြီးလိုပဲပန်းပုံကြီးကိုဒီပန်းတွေကနေသူကသူ့ဟာနဲ့သူကောက်တဲ့ကောက်တဲ့စီကုန်းသွားတော့ပန်းကုန်းတွေအများကြီးဖြတ်သွားဒီတိုင်းပဲဘုရားရှင်ကိုကြည်ညိုသွားပြီးလေးစားသွားပြီးဒါလည်းတရားမြင်မှာပေါ့ဗျာတရားမမြင်တော့ဘုရားမမြင်ပါဘူးတရားမြင်သွားရင်တော့ဘုရားမြင်သွားမြင်သွားရင်တော့ဘုရားရှင်ဂုဏ်တော်တွေကဘယ်လိုချီးကျူးကျူးမကုန်နိုင်ဘူးဗျာဒါကြောင့်အနန္တပေါ့နော်ပြည့်စုံ ကုံနန္ဒကုံတော်၅ပါးဘုလိုဘုရားကုံတရားကုံတန်ခါနန္ဒောနန္ဒ၅ပါးဆိုဘုရားလည်းပါတာပေါ့နော်ဘုရားတို့တရားတို့တန်ခါတို့ဒီကုံတော်တွေဟာဘုလိုချီကျူးကိုထုတ်ဆုံးထုတ်ဖို့ပြောဆိုပြောဆို မကုံနိုင်တော့များတယ်အဲ့ဒီမှာဒီမှာတော့ဟိုတာသမီလေးတွေရှိတဲ့ပုံကများတဲ့ရေရောပါတယ်ဘုန်းကြီးကလေးတွေမေးပါတယ်အနန္တောနန္ဒ၅ပါးထဲမှာအများနဲ့ဆိုင်တဲ့နန္ဒောနန္ဒကိုယ်နဲ့ဆိုင်တဲ့နန္ဒောနန္ဒ ခလေးတွေမေးတဲ့မေခွန်းပေါ့ပထမတော့နန္ဒနန္ဒ၅ပါးပါလဲဆိုဖရာတရားတန်ခါဆရာမိဘအဲ့ဒီတည်းမှာအများနဲ့ဆိုင်တဲ့အနန္တနန္ဒကိုနဲ့တာဆိုင်တဲ့အနန္တနန္ဒဒီလိုခွဲပြီးဘုံညာမိဘကလေးတွေညာဆန်းပေါ့ဗျနော်နော်အများနဲ့ဆိုင်တာကပါလေဖရာတရားတန်ခါဒါဘယ်သူမှမဆိုင်ဘူးကိုနဲ့ဆိုင်တဲ့အနန္တနန္ဒ ုံးကြီးမိဘဘုံကြီးနဲ့ပဲဆိုင်တော့ကျန်တဲ့မဆိုင်ဘူးဘုံကြီးဆရာဘုံကြီးနဲ့ပဲဆိုင်တယ်ကျန်တဲ့ဘုံကိုဆရာတော်ကျမတော်ဘူးပါဥပမာဆိုပါတော့အဲမန္တလေးကပရိယတ်တိသင်ငယ်ပေးတဲ့ဆရာကြီးတွေပေါ့ဆရာတော်ဥရာစာတော့ဆရာတော်ဥသေးတယ်နဲ့ဘုံကြီးနဲ့ပဲဆရာတော်တာလေခုယောဂီတော့မြင်လည်းမမြင်ဘူးဆရာမတော်ဘူးလေအဲ့လိုမျိုးပေါ့ဒါကြတော့ဘုံကြီးတို့အတွက်တာအနန္တအနန္တပဲ ဒီမိဘလည်းဘုန်းကြီးတွေ့တာနန္ဒောနန္ဒကျန်တဲ့ပုဂ္ဂိုလ်နန္ဒောနန္ဒမဟုတ်ဘူးသူကကန့်သက်ချက်တွေရှိနေဖရာကြတော့နန္ဒောနန္ဒတော့ကန့်သက်ချက်မရှိဘူးအများရဲ့အနန္ဒောနန္ဒပဲမကုံမဆုံးနိုင်အောင်ကျေစုများတယ်တရားသိရင်ပုံများတယ်နော်ဒါကြောင့်မို့မှတ်ထားအောင်တော့ကလေးလေးတွေသင်ပေးဖို့ကဒါတော့အဲ့လိုလည်းမှတ်ထားမယ်နော်အများနဲ့ဆိုင်တဲ့နန္ဒောနန္ဒကိုယ်နဲ့တာဆိုင်တဲ့နန္ဒောနန္ဒများနဲ့ဆိုင်တဲ့နန္ဒောနန္ဒပါလေဖေဟာတရားတန်ခါ ကိုနဲ့တဲ့ဆိုင်တဲ့နန္ဒောနန္ဒဆိုပါလေဆရာနဲ့မိဘနော်ကိုဆရာကိုနဲ့ပဲဆိုင်တယ်သူများနဲ့မဆိုင်သူများဆရာတော်ဘူးများတော်ဘူးလားကိုမိဘကိုနဲ့ပဲဆိုင်တယ်သူများနဲ့မဆိုင်အဲကြောင့်မို့မိဘတို့ဆရာသမားတို့နန္ဒောနန္ဒဆိုတာဖရာလောက်ဟိုအပြည့်စုံနန္ဒောနန္ဒမဟုတ်ဘူးနော်တစိတစရာကိုနဲ့ပဲဆိုင်တယ်ဒါပေမဲ့လို့ဖရာနဲ့ဓာတ်လူထားပြီးတော့နန္ဒောနန္ဒလို့ပြောကြတော့ ကိုယ်အတွက်တော့မှန်တယ်များအတွက်မမှန်ဘူးဒီလိုမှတ်တာအဲ့ဒီနေ့ဟောပြောဆွဆုံပါတယ်ဘုရားကုံတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်စုံ